ွန်ကြီးတို့ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ19ရက်တောက်ကြနေ့ထေရဝါဒဓမ္မကမ္မထာနန်းစဉ်ပိုင်း103ဒီတစ်ပတ်တော့ပရိသတ်သမုပ္ပါတရားတော်ပရိသတ်သမုပ္ပါတရားစတင်နာကြကြောင်းပရိသတ်သမုပ္ပါတရားမနာခင်မှာဒီတရားနဲ့ပတ်သက်တဲ့ဏိဒာမဲ့ပြောရမှာပေါ့လေ အဲဒီအကြောင်းအရာလေးတွေစပြုံးတော့ဘုန်းကြီးတို့ဘုရားသာနာတော်မှာပြိဿလူဘုကတရားတော်ကဒီဘုရားအရေးကြီးတဲ့ကဏ္ဍမှာပါပါတယ်။အကြောင်းလို့လဲအကြောင်းမို့လဲဆိုတော့ဘုရားလောဟာဒီပြိဿလူဘတရားတော်ကြီးစပြီးဆင်ញနှလုံးသွင်းနေပြီးတော့တရားတွေကထုတ်လို့ဘုရားဖြစ်ရောက်သွား ဘယ်ကစပြီးစဉ္ညာနှလုံးသွင်းတယ်လို့မေးတာအကုန်လုံးရှားဖို့နောက်ဝရှိပါတယ်။ဘုရားလောင်းလေးမွေးဖွားတဲ့ချိန်သူ့ရဲ့ခမီးတော်ကြီးကပရောဟိတ်ပုံသားတွေခေါ်ပြီးတော့လက္ခဏာတို့ဘေဒင်းတို့လက္ခဏာကြီးကတော့ဘေငဟောတာတို့ရှေးတုန်းကလုံးတာချုပ်ပုံသားတော်တွေကဘုရားဖြစ်မယ်စစ်ကြောင်းမျိုးဖြစ်မယ်နှစ်ခွဟောတယ်တချို့ပုံသားတွေကဘုရားရှင်ကုဏ္ဏညာတို့ ကျတော့လက်ညှိုးတစ်ချောင်းတော့ဖျားဖြစ်မလို့ရောသူကတခြားအကြောင်းအရာတွေလည်းဟောတော့အကြောင်းကိုဖျားဖြစ်နေမှာတော့ထွက်ခြင်းရတော့ဖျားဖြစ်တော့ထွက်ခြင်းမှာတော့ထွက်ဆိုတော့ထွက်မတော့ထွက်မဲ့အကြောင်းအရာတွေဟောဒါတွေမတွေ့ရအောင်ဖခင်ကဘာလို့တားလဲဆိုတော့ဝေဖာတဲ့ချိန်ကနေစအကြာကြီး29နှစ်အရွယ်ထိရော အိုတဲ့ပုံကိုယ်တွေဖွက်ထားတယ်မမြင်အောင်ယောဂဝိနာဖြစ်တဲ့ပုံကိုယ်လည်းမမြင်အောင်ကွဲကာထားတယ်တည်တဲ့ပုံကိုယ်တွေလည်းမမြင်အောင်ကွဲကာတာငါစာရေးဆရာတယောက်ကတော့ဗာပြောတယ်ဖះလောင်းကအလိန်ခါလို့တော်ထွက်ပါအဲ့လိုမျိုးဒါရင်သူလိန်ခါတာလည်းမသိဘူးအိုမှမသိဘူးပြောနေသူမှနဲ့သူယောဂဖြစ်မှလည်းမသိဘူးတရားမှမှလည်းမသိဘူးပြောနေတာအဲ29နှစ်ရွယ်လောက်ရောက်လာတဲ့ခါကျတော့ နတ်မြမာတွေကတော်ထွက်ချိန်တန်းလာတော့ဒီဟာတွေအိုးတဲ့ပုံကိုယ်တွေဖန်ဆင်းပြတော့အဲ့ဒီမှာဆန္ဒမနဲ့ဝင်တော်တဲ့ထွက်ပြီးတော့လဲလဲတော့ဗောဗျာလဲလဲတဲ့ချိန်မှာပဲဒီအိုးတဲ့ဒီမှာတော့အမျိုးမျိုးပေါ့ဗျာတချို့ကလည်းအိုးတာတည်းယောဂဖြစ်တာတည်းသေတာတည်းဒီလိုပုံစံတွေတချို့တချို့လည်းတည်းထည့်ပြတယ်လို့ဒါတော့အမျိုးမျိုးကွဲပြားတယ် ဘာဖြစ်ဖြစ်အိုတဲ့လူကိုတွေ့လာတဲ့ကဲသူကတခါမှမမြင်ဘူးပဲကိုဒါဘယ်လိုဘယ်သူလဲဒါတက်ကြီးလာလို့အိုတဲ့ပုံကောပါဗျာငါရောအဲ့လိုဖြစ်မှာလားရှင်မင်းသားလည်းဖြစ်မှာပဲဘယ်သူမဆိုတနေ့ကြာဒီတိုင်းပဲဖြစ်မှာပဲဟောအဲ့မှာအိုတဲ့ပုံကိုမြင်ရကြတယ်ဗျာဗျာလောကကြီးမှာအိုးနေရတာတွေအိုဘေးတွေဖြစ်ရတယ်ကြုံရတာတွေမကောင်းပါလား ဒါမျိုးဖြစ်လာတော့မှာနောက်ယောဂဝိနာဖြစ်တဲ့ပုဂ္ဂိုလ်ကြီးယောဂဝိနာဖြစ်တဲ့ပုဂ္ဂိုလ်တို့ကဖန်ဆင်းပြဖန်ဆင်းပြယောဂဝိနာဖြစ်တဲ့ပုဂ္ဂိုလ်တွေ့ပြန်တော့လေဒါပါပြတာလေယောဂဝိနာဖြစ်တော့ငါတော့ဒီလိုဖြစ်ရမှာလားဆန္ဒမကရှင်မင်းသားလည်းဖြစ်မှာပဲလူတိုင်းလူတိုင်းဖြစ်တာပဲဩဒီဟိုတဲ့ အနေထားမကောင်းသလိုယောဂဖြစ်တဲ့အနေထားလည်းမကောင်းပါလားနောက်သိတဲ့ဥစ္စာနတ်မြမာရီကဖန်ဆင်းပြဒါလည်းသိတာမမြင်ဘူးမမြင်ဘူးတော့အကျိုးအကြောင်းပြောပြအဲတော့ဦးတဲ့ပုံကိုယ်ကြီးယောဂဖြစ်နေတဲ့ပုံသိတဲ့ပုံကိုမြင်ရတဲ့အခါအော်လောကကြီးထဲမှာအိုးနေရတာအိုးပြီးနေရတာယောဂဝင်လာပြီးခံစားပြီးနေရတာအသေးသေးဒုက္ခကြီးကြုံရတာ တဲ့ဆင်းရဲပါမကောင်းပါလားဒီလိုစဉ်းစားတော့ဗျာအဲနောက်တစ်ခါဘာတွေ့ပြန်လဲယဟန်တွေ့ပြန်တော့ယဟန်ကိုဖန်ဆင်းပြတယ်လောကောင်းနတ်တွေပြမာတွေဒီယဟန်ရဲ့အကြောင်းအရာလည်းမေးတယ်ဘာဖြစ်လို့ဒီပုဂ္ဂိုလ်ကဒီလိုယဟန်ဘွားနဲ့နေရလဲခုနကအိုဘေးတွေနာဘေးတွေသေဘေးတွေလွတ်ရလွတ်ကြောင်းကျင့်ကြအထောက်ဖို့ဒီယဟန်ဘွားနဲ့နေတာယဟန်တရားတွေအထောက်နေတာဒီလိုလျှောက်ထားတော့လျှောက်ထားတဲ့ခါမှအိမ်မှာ သဘောကျတော့သဘောကျပြီအဲ့လိုလုပ်မှာပဲနော်ဒါပါလဲခုနဆိုင်းဆရာပြောလို့ပေါ့လေဘုရားလုံးကအိုရိုင်းနာတာတွေမသိအောင်သူလိန်ထားကြလိန်တာလိန်ခါနဲ့အလိန်ပေါ်တဲ့ခါကျချက်ချင်းတော့ထွက်တာနော်ခါလေးတွေများများလိန်ခါလေးတွေဟုတ်လားများများကိုယ်ဖြစ်လေလေပဲဒီလိုပဲစဉ်းစားလို့ဖြစ်တာသူတူတယောက်ကကိုယ်လိန်ပြီးဆိုကိုယ်ဒီဘဝလွတ်ချင်လို့ပဲမှတ်ပြီးတော့မစိတ်မပြတ်နဲ့ အဲ့လိုပဲအောင်မေးပြီးတော့လောက်ကြအောင်အဲ့တော့ဘုန်းကြီးတို့လူတွေလူတွေတ attva တွေတ attva တွေဘာဖြစ်လာလဲလူတိုင်းလူတိုင်းပေါ့လေပြန်သုံးသပ်ကြည့်ပါလူတိုင်းလူတိုင်းတ attva အသက်ကြီးပြီမို့ခြင်းမဲ့လို့အိုးလာတာတက်ကြီးလာလေအိုးလာလေတက်ကြီးလာလေအိုးလာ တက်ကြီးတယ်ဆိုတော့အိုးလာပါပဲအိုးလာတော့ဗာပြယောဂဝင်လာလဲတကူတကူမဖြစ်ချင်လဲဖြစ်နေရတာမဖြစ်ချင်ပါဘူးလို့များနောက်ဆုံးတော့မသိခြင်းမဲ့နဲ့တည်သွားတာပေါ့ဗျာ နော်ဟိုလိုက်ယောဂဝိနာဖြစ်လိုက်တေးလိုက်နဲ့ဒီလိုပဲဘဝတွေဘဝတွေမှာအများကြီးဘုန်းကြီးတို့ဖြစ်ခဲ့ရအော်ဒီဘဝသေးပြီလို့ပြီးမလားဆိုမှပြီးမြောင်နောက်ဘဝရောက်ပြန်တော့ဒါထပ်ဖြစ်ရဖြစ်တဲ့ဘုံဘဝမှာပဲဘာဖြစ်ရလဲဟိုလိုက်နော်မွေးလာတဲ့တက်ကြီးလာတယ်နော်အိုးလာပေါ့ဗျာပြီးတော့ယောဂဝိနာတွေဖြစ်ပြီးတော့သေတယ်ဒီလိုနဲ့အိုးနာသေဖြစ်စင်တွေကမဆုံးနိုင်အောင် ဖြစ်တော့ဘူးဗျာ တဝိုင်းတူကမပြတ်ဖြစ်နေတဲ့ဘဝဖြစ်စဉ်တွေကိုကိုယ်သိနိုင်ငံဉာဏ်လေးနဲ့ထောက်ဆမျှော်ကြည့်ကြည့်ပေါ့ဟင်းအဲ့လိုကြည့်လိုက်လို့ရင်ဆရာကြီးကတော့ဗာမိတ်လဲဆိုတတ္တဝါတွေဟာစာကြုံမိပြီးအပြစ်ခံနေရတယ်တူတယ်ဆိုဒီလိုကတော့ကောက်ချက်ချပြဘယ်ဝရရအိုနာတိလွတ်မှာမလွတ်တော့စာကြုံနဲ့ခံတယ်လို့ပဲတခါပြက်လိုက်ဖြစ်ဘယ်ဘဝရောရောဒါတွေကခံနေရ လူဝါရောက်လဲအိုနာတိနတ်ဝါရောက်လဲလေဟုတ်လားဆိုတော့မွေးအိုရာမရှိပေမဲ့လို့ဒီကနေ့တော့အိုမင်းဆင်းရဲဖြစ်ပါပြမတွေကတော့မွေးပြီးဒေတာတော့ပဲရှိတယ်ဖြစ်တယ်ဒေတယ်ဖြစ်တယ်ဒေတယ်ပေါ့ဘဝဒေတွေဖြစ်လာလဲဒေသွားလဲဘဝဒေတွေဖြစ်လာလဲဒေသွားလဲဘယ်ဘဝရောက်ရောက်ဒီလိုတတိတိုင်းဖြစ်နေတော့အဲ့ဒီမှာတခါဘုန်းကြီးတို့လူနဲ့တိရစ္ဆာန်လူနဲ့နတ် မြန်နိုင်တဲ့ပြမှာဒီလိုလေးတွေတခါထပ်ကြည့်ကြည့်ပါလားလူအနေနဲ့တိရစ္ဆာန်တွေဖြစ်ပုံကိုကြည့်ကြည့်ပါလားတိရစ္ဆာန်တွေဘုရားဘုန်းကြီးတို့နဲ့ဘုရားလူပါတယ်ဆိုရင်အများကြောက်စရာကောင်းအနီးနာကကြက်တွေဘဲတွေပဲကြည့်လိုက်ပါနော်အချို့ကြက်ကလေးတွေဘဲကလေးတွေဒီဘောကဘဲဘောကကြက်ဘောကရောက်ခါစားရှိတယ်အကောင်တော့မပေါက်သေးဥထဲမှာပဲရှိသေးတယ်နော်ဥထဲဘာဖြစ်လဲ ဒီခေတ်ကနေပညာတွေရှိတဲ့အခါကျအဲဒီဥပဝပဲအသက်ဆုံးရှုံးရတာရှိတယ်။လူတွေကပြုတ်စားလို့စားကြော်စားလို့စားနေဥပဝနဲ့ပဲတည်သွားတာရှိတယ်။ဥပဝတွေပဲအသက်ဆုံးရှုံးရတယ်အများကြီးပဲ။အကောင်လေးတွေပေါက်လာပြန်တော့လည်းဘာဖြစ်လာလဲ။တခြားတရိษံချင်းရတဲ့ကြီးနိုင်ငံချင်းပဲအများကြီးပဲ။ငွေတို့တခြားတတ္တဝါတွေကစားကြပြန်တာပဲ။အဲလိုနဲ့တည်ရပြန်တယ် ဒီအနေနဲ့ဂျားတွေကနေဒိဋ္ဌိဆန်နေတဲ့ကြီးကြကြီးလာပြန်တော့လေကြီးလာတဲ့လျောက်လူတွေကတက်ပြီးစားကြပြန်တယ်သူတို့ကကြီးလာရင်တော့ဟုတ်လားဖြစ်လိုက်တိတ်လိုက်ဖြစ်လိုက်ရင်ကြောက်စရာလို့ဘုန်းကြီးတို့အနေနဲ့စဉ်းစားကြည့်ဒီလိုမြင်တာပေါ့လေဒါလူအမြင်နဲ့ပြောတာပါဒိဋ္ဌိဆန်မြင်တဲ့ကြတော့ဗာပြည့်လေဆိုသူတို့သူတို့ရထားတဲ့ဘုရားသူတို့ပြောနေတာပဲဓမ္မစကြာတယ်မှာလို့ဘုရားဟောတာတတ္တရတတ္တရဘိနန္ဒီရောက်ရဘုရားဖြစ်ရဘုရားမှာပြောတာပဲ နော်သူတို့ကြည်လိုက်နော်ဘုန်းကြီးတို့အနေနဲ့တော့ဒီတ attva လေးတွေကြည်ပါလားသူတို့ခုနကဆင်းရဲဒုက္ခတွေကြည်ပြီးတော့နေခြင်းစရာတော့မကောင်းသူတို့အဲ့လိုမဟုတ်ဘူးဗျဘာဖြစ်လဲရောက်တဲ့ဘဝမှာစားလိုက်တောင်းလိုက်မြည်လိုက်တွန်လိုက်နဲ့ကြက်ကလေးဆိုတွန်းနေကြတာနော်ဒီကောင်းနေကောင်းအစားဆိုလူရဲ့စိတ်လိုက်ပြုတ်လိုက်နေမယ်သူကသူပြောနေမင်းတို့တတန်းတူတူလေးမနေပါတော့နဲ့ဖြုတ်လို့မရဘူးသူကသူပြောနေအဲ့ဒါဒီဖရာဟောတာတတရတတရပြီးနိုင်နေရောက်ရဘွားမှာပြောနေတာဒီကောင်နဲ့ကောင် စိတ်ကြခုတ်ကြနော်အသက်ရှင်နေအများကြီးရှိအသက်ရှင်နေအများကြီးရှိတယ်လို့သူတို့ကသူတို့ပြောနေတာပဲဗျာဒါပေမဲ့ခုနလူအမြင်နဲ့ကြည်လိုက်လူအနေနဲ့ကြည်လိုက်တဲ့ခါကျတော့တိရစ္ဆာန်လေးတွေဘောဟာရပိုင်းလောက်ပိုင်းလောက်ပဲအသက်ရှင်ကြတယ်တချို့ကြတယ်နှစ်ပိုင်းလောက်တွေသိဟိုကြည်လို့ရင်တော့ကြောက်စရာကောင်းပါလားဆင်းရဲဒုက္ခပေါင်းစုံကျုံနေတယ်ဘွာကြီးပါလားဒီလိုမြင်တော့ ဒါပေမဲ့ကိုလူအသက်ကိုလည်းဖုံးရထက်တန်းကြတဲ့ပုံကောကြည်လိုက်နော်မရှိပြန်ဘူးပေါ့ဗျာအသိဉာဏ်ရှိရှိနဲ့ပြန်ကြည့်နေမရှိပြန်ဘူးဘုန်းကြီးတို့တွေနော်အခုကိုဉာဏ်မျောမြင်လေးတွေရှိတယ်ပေါ့ဗျာဘုန်းကြီးတို့ရောက်တဲ့အသက်လူအသက်ပြန်ကြည့်လိုက်တက်90ရှိတဲ့ဘုရားတော့ငါပြန်ကြည့်လိုက်တော့ဖြတ်တန်းခဲ့တဲ့ဘုရား60ရှိတဲ့ဘုရား60 90ရှိတဲ့ဘုရား90 80ရှိတဲ့ဘုရားနောက်ပြန်ကြည့်လိုက်ဗျာ ဘုန်းကြီးတို့ဆို60ကျော်လိုက်နောက်ပြန်ကြည့်6မိနစ်တော့မကြောက်တော့ပြပြပြခဏကုန်သွားရှေ့ကြည့်လိုက်တော့မယ်အတော်နေအောင်မလို့ထင်တာကိုရောက်တဲ့ဘဝကနေနောက်ပြန်ကြည့်လိုက်အင်တန်တိုးလာနော်90အသက်90လောက်ရှိတော့နောက်ပြန်ကြည့်9မိနစ်မကြောက်60လောက်ရှိတော့ပြောလိုက်6မိနစ်မကြောက်နောက်ကဖြတ်တန်းခဲ့တဲ့ဘဝ90လောက်ရှိတော့9မိနစ်တော့မကြောက်အောင်နောက်ပြန်ကြည့်လိုက်တော့ကနတ်တွေအနေနဲ့ဘုန်းကြီးတို့ရဲ့ အသက်တန်းကိုပြန်ကြည့်အဲအဲ့ကြောင့်ပိုးတူသည်နော်အောက်ဆုံးနပဲကြည့်လိုက်ဘုန်းကြီးတို့လူနှစ်ပေါင်းဟိုတရားလောက်90လောက်မှသူကတရားလောက်ဟဲ50လောက်တရားလောက်တချို့နတ်တွေဆိုနှစ်ဘုန်းကြီးတို့တဲ့နှစ်တရားလောက်မှသူကတရားလောက်ကဲဘုန်းကြီးတို့ဆိုနတ်တွေနဲ့ချင်းဟာဒီအောင်နေပြောနေနိုင်တယ်သူတို့တည်းကတူတူလေးပဲဒီလိုဘုန်းကြီးတို့ထက်ကပုပ်ပေါ်ကြည့်လိုက်အဲ့လိုမြင်မြန် ဒါပေမဲ့လို့ခုနလူတွေလိုက်ကြည့်လိုက်လေကိုကနဲ့ကိုပြောနေတာဘလောက်တူတူကိုမိသားစုလေးနဲ့ကိုကလေးနဲ့ကိုပြောနေကြတာဟွန်းဒါကြောင့်မို့ဘုန်းကြီးတို့လူအသက်ကိုလည်းနတ်တွေအနေနဲ့ကြည်လိုက်ရင်တော့အင်တန်တိုးပါလေနတ်သက်တွေကလည်းဘုန်းကြီးတို့သူတို့ထက်ကနေရှိနေတဲ့မြမာတွေနဲ့ကြည်ရင်လည်းပဲတူတူလေးပဲနော်မြမာတွေရဲ့အသက်ကကဘာချီပြီးကြာတာကဘာပေါင်းထောင်ပေါင်းများစွာ ထောင်တောင်းမဲ့အသက်ရှိတဲ့ပြမာတွေရှိတယ်ဒါပေမဲ့သူတို့တန်တရားလောကကြီးတစ်ခုတန်တရားတစ်ခုလုံးနဲ့ကာလနဲ့ချကြည့်ရင်သူတို့ကလည်းဘာမှမပြောပါတော့ပြန်တို့တို့လေးဖြစ်နေဒါကြောင့်နတ်တွေပြမာတွေလည်းဘလောက်ရှိတယ်ပြောပြောဒီနေ့ကျတော့သိကြရတာပါပဲဖျားလောင်းကအဲ့ဒီအိုရာတွေသက်ကြီးတာတွေယောဂဝိနာဖြစ်တာတွေသေတာတွေကိုဒါတွေကို ဆင်ကျင်တာပေါ့ဗျာနော်ဒီတရားတွေကအိုတာတွေအသက်ကြီးတာတွေယောဂဝိနာဖြစ်တာတွေတေရတာတွေဘယ်ကလာလဲဘယ်ကဖြစ်လာလဲဒါဆင်ကျင်တော့မွေးလာလို့ပေါ့ဗျာဘဝအသစ်ဖြစ်လာလို့မွေးလာလို့ဒါတွေကခုဘုန်းကြီးတို့မွေးလာလို့လေဟိုကြရတယ်ယောဂဝိနာတွေဖြစ်ကြတယ်နောက်ဆုံးတော့တေရတာမမွေးရင်တော့ဘဲဟိုလိုက်မှလည်းမဖြစ်ရင်တော့ဘဲဟိုလိုက်မှဒါရှင်းရှင်းလေးပဲ မွေးလာတဲ့အတွက်နောက်ကအိုးဝေးအိုးတဲ့ဒုက္ခတွေယောဂဝိနာဖြစ်တဲ့ဒုက္ခတွေသိတဲ့ဒုက္ခတွေကြုံရတာပေါ့ဒါကြောင့်ဘုရားလုံးအဲ့လိုဆင်ញင်တာနော်သူတို့ကတော့တကယ်ကိုပါမီတူကလည်းရှိအသိဉာဏ်တူကလည်းရှိတော့ဆင်ញင်နိုင်တော့ဘုန်းကြီးတို့တွေကတော့မှုအမှန်ပဲဒီတိုင်းပဲနေနေကြတယ်။အော်မွေးလာတဲ့အတွက်အိုးရတာပဲမွေးလာတဲ့အတွက်နာယောဂဖြစ်မွေးလာတဲ့သိရတာပဲ။ဒါကြောင့်ဘဝပြည့်ဖြစ်ခြင်းမွေးလာခြင်းဟာ အိုခြင်းယောဂဖြစ်ခြင်းသိခြင်းရဲ့အကြောင်းတရားပဲပရိသတ်သမုပ္ပါအဆုံးပိုင်းကနေစပြီးတော့ဉာဏ်နဲ့ဆင်ခြင်လာတယ်ဘောဓိဘာကြောင့်ဖြစ်တယ်လဲမနေကာမဘဝကံနေပြုလုပ်ခဲ့တယ်ဖြစ်ကြောင်းကံနေပြုလုပ်ခဲ့လို့ဒါတွေကဖြစ်တာဒီကံတွေကဘာကြောင့်ဖြစ်တယ်လဲဒီကထပြီးတော့ဆွဲလန်းမှုဒီပေါ်မှာဆွဲလန်းတွေ့တာမှုဥပါဒံကြောင့်ဖြစ်တယ်ဒီကထပ်သည်ဥပါဒံဘာကြောင့်ဖြစ်တယ်လဲ တဏှာရှိလို့ဖြစ်တာပေါ့ဒီပေါ်မှာလိုချင်တမ်းမှုတဏှာပြီးတဏှာဘာကြောင့်ဖြစ်တယ်လဲမေးဝေဒနာအကောင်းဆုံးခံစားမှုရှိနေလို့ဖြစ်တာဝေဒနာဘာကြောင့်ဖြစ်တယ်လဲဖတ်တာကအကောင်းဆုံးလေးတွေတွေ့ထိပေးနေလို့ဖြစ်တယ်ဖတ်တာဘာကြောင့်ဖြစ်တယ်လဲအာရဏဆိုမျက်စိအစင်ဆိုင်တဲ့အကြောင်းတရားတွေကြောင့်ဖြစ်တယ်အာရဏဘာကြောင့်ဖြစ်လဲဆိုဒီယုတ်တရားနံတရားတွေကြောင့်ဖြစ်တယ်ယုတ်တရားနံတရားတွေဘာကြောင့်ဖြစ်တော့ဝိညာဉ်ရှိလို့ဖြစ်တာ ဝိညာဉ်ဘာကြောင့်ဖြစ်တယ်ဖျားလောင်းဆင်ញင်မုံပြောတာနော်နာယုတ်ရှိလို့ဖြစ်တာိုးတကယ်ပြိဿသမုပ္ပါတရားတော့အပြည့်စုံကတော့ဝိညာဉ်အသင်္ခါရကြောင့်ဖြစ်တယ်သင်္ခါရအဝိဇ္ဇာကြောင့်ဖြစ်တယ်ဒီလိုဟောတာဒီဖျားလောင်းဆင်ញင်တဲ့နေရာမှာတော့ဘုန်းကြီးနဂရတုံမှာတိကြပါတယ်နော်မဝဲကနိဒာနာတာယောနဂရတုံမှာဖျားလောင်းဆင်ញင်ပုံဖျားလောင်းကဘယ်လိုဆင်ញင်လဲဆိုခုနကဖျားဟောပြီးဖျားဖြစ်ပြီးဆင်ញင်ပုံနဲ့ကြွားတယ် ဒါလေးလည်းပြောချင်ဘုရားလောင်းကပါဆင်ခြင်းလဲနာယုတ်ဟာဝိညာဉ်ကြောင့်ဖြစ်တယ်ဝိညာဉ်ကလည်းနာယုတ်ကြောင့်ဖြစ်တယ်ဒီဝိညာဉ်နဲ့နာယုတ်အပြန်ပြန်နာနာဖြစ်တဲ့သဘောမျိုးဘုရားဆင်ခြင်းလားနော်ပြီးတော့ဒီအဲ့ဒီချိန်မှာ ပြစ္ဆုတ်ပံဘွားပဲကြောင်းယုတ်ဆက်ဆက်ဖြစ်နေဖို့ဆင်ခြင်တာပဲဗျာအတိဘွားကြောင်းယုတ်ဆက်ဆက်ဖို့မဆင်ခြင်သေးဘူးဝิญဉ်နဲ့နာယုတ်ပဲလှည့်ပြီးအကြောင်းယုတ်ဆက်ဆက်ဖြစ်ဖို့ဘုရားဒီတိုင်းပဲဆင်ခြင်ဖျားလို့ဒီတိုင်းပဲဆင်ခြင်တယ် အတိဝအကြောင်းနဲ့ဆက်ဆက်ဖို့မဆင်ញင်ဘူးလားဆင်ញင်နိုင်ပါလေဘာဖြစ်လို့သူကအများဖြတ်စွာပြောင်းလာဇံရတာဒီမှာတော့အဲ့ဒီတုတ်မှာတော့ဒီပစ္စုပန်ဘဝမှာပဲဆင်ញင်ပုံကိုပြတာအဲ့ဒါကိုထောက်ဆကြည့်ရင်တချို့ဆရာတော်များပါကောက်ချက်ကြလဲဆိုပစ္စုပန်အကြောင်းနှလုံးသွင်းခြင်းနှလုံးသွင်းဆင်ញင်နိုင်လဲဒါပရိသတ်ဘဝရှုနိုင်တယ်ဒီလိုပြောတာပေါ့ချို့ဆရာတော်ကြီးကတော့ဇံ နေရောက်အထုတ်ပြီးတော့ဒီလိုအတိတ်ဘဝအကြောင်းတွေပြန်ရှုခိုင်းတာရှိတယ်။ချို့ဆရာတော်များတော့ဒီပစ္စုပန်ပဲရှုခိုင်းတာတွေရှိတယ်ပေါ့။ဒီနဂရတုတ်ကိုကြည့်ပြီးပြောကြတာပါပဲ။အဲ့လိုမျိုးမှတ်ထားပါနော်။ဒါကြောင့်မို့ဘုန်းကြီးတို့ကကိုညံကိုလည်းပဲစိတ်နဲ့ကို ရှုမှတ်တာကောင်းတယ်။ဒီຢာတွေလည်းဒီလိုဘုရားလောင်းဆိုကြည်တော့ဘုရားလောင်းဆိုတာပါရမီရှိတဲ့ပုဂ္ဂိုလ်နောက်ဆုံးဘုရားဖြစ်တော်မှာပဲ။ခုနဘုရားဖြစ်ပြီးတော့ ဆင်ញင်တဲ့ပရိစ္ဆာသမုပ္ပါဒ်တစ်မျိုးဘုရားလုံးဘဝမှာဆင်ញင်တဲ့ပရိစ္ဆာသမုပ္ပါဒ်တစ်မျိုးပဲကိုဉာဏ်ဆင်ကဘယ်အတိုင်းတာတွေရှိတယ်လဲပေါ့ကိုကဇန်နေဇန်သမารီတွေရရင်တော့ဇန်သမารီရတဲ့ line နဲ့ဆင်ញင်လို့ရတော့ဇန်သမารီမရရင်တော့ဒီပရိစ္ဆာသမုပ္ပါဒ်တရားဘုန်းကြီးတို့ရှုမှတ်လို့မရတော့ဘူးလားဒါမေးစရာရှိတော့အဲဒီတုတ်ထောင်ရင်ဒါဘုန်းကြီးတို့လည်းရှုမှတ်လို့ရတယ်ဇံမရပြီမဲ့ရှုမှတ်လို့ရတယ်ဒီလိုဟိုစဉ်းစားစရာဖြစ်လာတော့အဲ့လိုလည်းမှတ်ထားမယ်နော် ။ဒါကြောင့်ငကရတုတ်ကအဲ့တိုင်မိတ်ထားတယ်။ငကရတုတ်မှာမဟာဗရဏတုတ်မှာနှစ်တုတ်ပြ။ဒီမှာတွေ့ရတာ။ငကရတုတ်ကနိရဏဝကတန်ယုသာမဏ328မှာပါပါတယ်။ဘုန်းကြီးတို့မဟာဗရဏတုတ်ဆိုတာဒီကနေ့ကမဟာဝဲကမဟာဝဲကပါဠိမှာသာမဏ29မှာပါပါတယ်။သူတို့နှစ်ခုလုံးအဲ့တိုင်ပဲတွေ့တယ်။နော်အဲ့ဒီနှစ်တုတ်လုံးကမဟာဗရဏတုတ်ကြတော့ဘုန်းကြီးတို့ဝိပဿနာဖျားလောင်းရဲ့ဆင်ញင်ပုံပဲ။ ဝိပဿနာဘုရားလောင်းဆင်ញင်ပုံနဲ့ဘုန်းကြီးတို့ဘုရားလောင်းဆင်ញင်ပုံအတူတူပဲနော်သူဆင်ញင်ပုံဝိပဿနာဘုရားလောင်းဆင်ញင်ပုံကဘာလဲတဲ့ဝိညာဉ်နဲ့နာယောပြန်လာအကြောင်းကျိုးဖြစ်နေပုံကိုမြင်ရတဲ့အတွက်ဝိပဿနာဘုရားလောင်းပါပြီဒီစိတ်ဝိညာဉ်ကဝိညာဉ်ကပြန်လှည့်လာတယ်နာယောဆိုအကြောင်းမှာတပါးသောအကြောင်းဆိုမသွားဘူးနာယောဆိုအကြောင်းကြောင့်စိတ်ဝိညာဉ်ကဖြစ်ပေါ်လာတယ်ဝိညာဉ်အကြောင်းကြောင့်နာယောကဖြစ်ပေါ်လာတယ်အဲ့ဒီလိုဆင်ញင်တာ နော်ပြောလိုတာဝိညာဉ်နဲ့နာယုအပြည့်မြန်လာလာအကြောင်းကျိုးဆက်သွယ်ဖြစ်နေတယ်ဒီလိုဆင်ញင်တာဟုတ်အဲ့ဒီလိုပြန်ပြန်လာလာအကြောင်းကျိုးဆက်သွယ်ဖြစ်နေတဲ့အတွက်ဒီတတ္တဝါတွေကမွေးလဲမွေးလာနိုင်တယ်။အိုလဲအိုသွားနိုင်တယ်။ပေလဲပေသွားနိုင်တယ်။နော်အဆက်ဆက်မူလဲသေနိုင်တယ်အဆက်ဆက်မူလဲဖြစ်နိုင်တယ်မွေးနိုင်တယ်အဲ့လိုဆုံးဖြတ်ချက်ချတယ်တဲ့။ဆုံးဖြတ်ချက်ချပြီးဘုရားတော်ကပါစေဝိညာဉ်ကြောင့်နာယုတ်ဖြစ်တယ်နာယုတ်ကြောင့် အာယနာ6ပါးဖြစ်တယ်အာယနာ6ပါးကြောင့်ဖတ်တာဖြစ်တယ်ဖတ်တာကြောင့်ကိုဝေဒနာဖြစ်တယ်ဝေဒနာကြောင့်ကိုတဏှာဖြစ်တယ်တဏှာကြောင့်ဥပါဒံဖြစ်တယ်ဥပါဒံကြောင့်ဘဝဖြစ်တယ်ဘဝကြောင့်ကမ္မဘဝကြောင့်ဘဝတည်းတည်းဖြစ်တယ်ဘဝတည်းတည်းဖြစ်လာတဲ့အတွက်မွေးလာတဲ့အတွက်ိုရမယ်ပေရမယ်ဒါတွေဖြစ်တယ်စရမရဏဖြစ်တယ်ပေါ့ဒါလောက်တင်လာတော့မဟုတ်သေးဘူးဆိုရင်တော့ပူဆွေးတာ ပြီးတော့ကိုယ်ဆင်းရဲစိတ်ဆင်းရဲဖြစ်တာနှလုံးမူးမိသွားလောက် ဖြစ်တဲ့ဆင်းရဲဒုက္ခတွေဒါတွေလည်းဖြစ်ရတယ်ဒီလိုဖြစ်ရတာတွေကိုအစာဆုံးခြုံငုံကြည့်လိုက်ရင်ဆင်းရဲဒုက္ခအဆူကြီးတက်တက်ပဲဖြစ်တယ်ဘာမှမြန်လို့စရာအကူစရာမရှိဘူးလို့ဒီလိုဆင်ញင်တာပါဗျာဒါကဘုန်းကြီးတို့အနုလုံဆင်ញင်တဲ့ဤလို့ခေါ်ပါတယ်နောက်ပရိလုံပြောင်းမြန်ဆင်ញင်တာပေါ့ဗျာအနုလုံဆင်ញင်ပြီးတဲ့နောက်ပိုင်းမှာပရိလုံ ပြောင်းမြန်ဆန့်ကျင်ဘက်လှည့်ပြီးတော့ဆင်ကျင်ပါတယ်ဝါဒဖြစ်တယ်ဆိုတဲ့ဇာတိပေါ့နော်မွေးလာတာမရှိရင်စရာဝရဏမရှိဘူးဆာရှိသည်ပြမဖြစ်တဲ့ဘက်ကမရှိတဲ့ဘက်ကနေဆင်ញင်တုံးတက်တော်မူပါတယ်ဒီမှာလည်းဆင်ញင်တုံးတက်တယ်ဝိညာဉ်မရှိနာယောမရှိဘူးနာယောမရှိဝိညာဉ်မရှိဘူးဒါသိမြင်သဘောပါစေဝိညာဉ်မရှိနာယောမရှိဘူးနာယောမရှိအာယနာ6ပါးမရှိဘူး အာရဏ6ပါးမရှိရင်ဖတ်တာမရှိနိုင်ဘူးဖတ်တာမရှိရင်ဝေဒနာမရှိဝေဒနာမရှိတဏှာမရှိဘူးတဏှာမရှိဥပါဒာမရှိဘူးဥပါဒာမရှိဘဝမရှိဘူးဘဝတည်းကံကြောင့်ဖြစ်တဲ့ကာမဘဝမရှိရင်ဒီဘဝတည်းမွေးလာတာမဖြစ်ဘူးဘဝတည်းဇာတိမွေးလာတာမဖြစ်ခဲ့ရင်ဇရာမရဏမဖြစ်ဘူးအိုတာတွေတေတာတွေမဖြစ်ဘူး ပြီးတော့ဆိုရင်ပူဆွေငိုကြွေးကိုဆင်းရဲဆင်းရဲဖြစ်တာတွေနှလုံးပြက်ပြီးမူးမေးလောက်ဖြစ်တဲ့ဒုက္ခတွေမဖြစ်ဘူးအဲ့ဒီလိုမဖြစ်ဖက်ကင်းငြိမ်သွားတာတွေဟာဆင်းရဲတက်တက်ဆင်းရဲအဆုပုံကြီးငြိမ်သွားတယ်တန်ရာတစ်လျှောက်လုံးမပြတ်နှိမ့်ဆက်နေတဲ့ဆင်းရဲအဆင်ဆက်ဆင်းရဲဆိုရင်ငြိမ်သွားတယ်လို့ဒီလိုဆင်ញင်တယ်ဒါပရိစ္ဆသမုပ္ပါဆင်ញင်နည်းကိုပြတယ်ခုနကဘုန်းကြီးတို့ မာဝကဒီဒီကနေကပေါ့မာဝကတော့မာဝရဏတော့ကြတော့ဘာဆက်ပြောလဲဆိုအဲ့ဒီမှာဘုန်းကြီးတို့ဘုရားလောင်းသုံးဖို့ဝိပဿနာဘုရားလောင်းပေါ့အိမ်မှာအဲ့ဒီနောက်ပိုင်းမှာကျတော့ပရိသမုပရိသသုံးပါဆင်ញင်ပြီးတော့ဘာမိတ်ထားလဲဆိုတော့ဝိပဿနာအထောက်တောင်မိတ်ပါတယ်ပြင်စသူဥပါဒနာခန္ဓေသူဥရဗေယနုပတ္တိဝေယတိတဲ့ ပရိစ္ဆသမုပ္ပါတရားတွေအနုလုံဆင်ញင်တယ်ပရိလုံဆင်ញင်တယ်ဆင်ញင်ပြီးနောက်ပိုင်းမှာကျတော့ဒီဥပါဒณะခန္ဓာဆွဲလန်းနေတဲ့ဥပါဒခန္ဓာတရားတွေကိုဖြစ်ပြမြင်အောင်ရှုပြီးတော့ဝိပဿနာဆက်အထုတ်တယ်ဒီလိုပြောတာပဲအဲပရိစ္ဆသမုပ္ပါဒတရားတွေကိုသူ့ရဲ့အဓိပ္ပာယ်ဟုတ်လားဗမာလိုပဲဖြောင်းပြောပါတော့မယ်အဲဒီမှာပါဠိလိုဖြစ် ပရိသတ်နိုဘတရားတွေကနုခုနလိုအနုလုံနေနဲ့ဆင်ញံမဲ့ဖျားလောင်ပရိလုံနေနဲ့ဆင်ញံမဲ့အပြန်ပြန်လာဆင်ញံပြီးတဲ့နောက်ပိုင်းမှာဘုန်းကြီးတို့ဓာရ6ပါးမှာဖြစ်ပေါ်လာတယ်အာယု6ပါးဆိုတဲ့ဥပါဒณะခန္ဓာတရားတွေအဖြစ်တွေကိုအဖြစ်ပြက်တွေဝိပဿနာဉာဏ်ဝိပဿနာရှုတယ်ဝိပဿနာရှုပြီးတော့မှဒီဝိပဿနာရှုနေဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်မညာဖွညာနေဖြစ်နောက်တမ္မာတမ္ဗုဒ္ဓဖျားဖြစ်တော်မူ ဒါကြောင့်မို့ဒီနေရာမှာဘုရားလောင်းဟာဒီမှာကြည့်လိုက်ဝိပဿနာရှုနည်းကခုနပြင်စသူဥပါဒနာခန္ဓာယတုဥဒဗေယနုပတ္တိဝေရတိဒါကဘာလဲဆိုတော့ဒါရ6ပါးမှာပေါ်လာတဲ့အာယုံ6ပါးပေါ့ဗျာဒါတွေဥပါဒနာခန္ဓာတရားတွေအဲ့ဒါတွေကိုအဖြစ်ပြက်ရှုရမယ်ဘုရားလောင်းရှုနည်းကိုပြီးပြီးဘုန်းကြီးတို့ကလည်းရှုလို့ရတာပဲ ရားလောင်းရှုနေရဒီရုပ်တဘာဝနာမ်တဘာဝတွေမြင်အောင်ရှုတယ်ရုပ်တဘာဝနာမ်တဘာဝကနေဘာဖြစ်လဲအကြောင်းကျိုးတဘာဝတွေမြင်အောင်ရှုတယ်ဒါသိရဉာဏ်စဉ်တိုင်းလေနော်ဒီဘုန်းကြီးတို့ဒီဉာဏ်စဉ်နဲ့ခဏခဏပြောဒါဒီလေခဏခဏကြားနေရမှာပဲဒါပါလေလက်တွေ့လုပ်ငန်းစဉ်အဲ့တိုင်းသွားတော့ဒါကြောင့်မို့တရားရှုမှတ်ပြီဆိုရင်ရုပ်တဘာဝနာမ်တဘာဝမြင်အောင်ရှုအဲ့ဒါမှသာလေဘုန်းကြီးတို့ကဒီဉာဏ်တွေကအရှင်းရှင်းဖြစ်နိုင်တော့ဟို ပထမတော့ပညာနယ်ပယ်ဘက်ကစရှုရတော့ဗျာ။အောင်းနဲ့ဘိန်းနဲ့ဝင်လေထွက်လေတို့ဒီလိုပဲစကြတယ်။နောက်ပိုင်းတော့ဒါတွေကသဘာဝမြင်အောင်ရှုတတ်အောင်ကိုယ်ကလည်းလေ့လာမယ်။နောက်ကမ္မဋ္ဌဆရာလည်းသင်ပေးရမယ်။သဘာဝမြင်မှနာနာမရူပပိစိကညာတို့ဘာလို့ဖြစ်တာဟုတ်ဗျာ။သဘာဝမမြင်တော့ဘယ်မြင်လဲဘယ်ဖြစ်လိမ့်မှာ။နော်။အဲ့ဒီပထမဆုံးတော့ဒီဉာဏ်နဲ့မဖြစ်ခင်ကိုစိတ်ကြည်လျောင်းကျင့်ရအောင်စိတ်တဝိသုဒ္ဓိဖြစ်အောင် စေတဝိတ္တုတိဆိုတာနိဝေနတိကင်းသောစိတ်ထဲမှာကိလေသာညစ်ကြေးတွေကင်းသောခြင်းရအဲနိဝေနအညစ်ကြေးတွေကိုယ်တဏ္ဍမှာဝင်နေတဲ့၍နော်ဗျာခုခေတ်ဆိုရင်ခုချိန်တော့ဗျာဝရနိဝေနတွေဝင်မဝင်ကောင်းပေါ့ကိလေသာဒေါသတွေဖြစ်မှဖြစ်ကောင်းဒါမျိုးတွေအဝိမခံတဲ့တရားထုံးတဲ့ချိန်မှာဒါတွေငြိမ့်အောင်ကျင့်ရငြိမ့်မှချမ်းသာမငြိမ့်မချမ်းသာငြိမ့်မှလည်းခုနကညံရဆက်ဖြစ်တော့မငြိမ့်မဖြစ်ဘူးဒါတော့ထင်ရှားပြောရအောင် ခုတည်းကလိုချင်နေတာတော့ဖြာကာမိဆန္ဒနိဝရဏဖြစ်တာပဲတခုတည်းကမကျေနပ်ဖြစ်နေဖြာဝရနိဝရဏတွေနှိမ့်ဆက်တာဝင်နေတာပဲစိတ်တွေကလည်းပြန့်နေဟိုတွေးတွေရောက်လဲဒီတွေးရောက်တာဥရိစ္ဆပဲကိုယ်ကုစားတွေလည်းဖြစ်ပေါ့ဌိနာမိတာတွေလည်းဖြစ်ညမှာအိမ်မပြောင်းဌိနာမိတာလည်းတရားမှရင်ဝင်နေတာပဲတန်တရားတွေလည်းဝင်နေရပဲဒါမျိုးတွေပေါ့မျိုးစုံဖြစ်တယ်အဲ့ဒါတွေကိုကင်းသောအထောက် အဲ့ဒါတွေပထမကင်းအောင်အာယုတခုတည်းဆွဲမြဲမြဲစူးဆိုင်ဆိုင်ရှုရဆွဲမြဲစူးဆိုင်ရှုနေလို့ရှိရင်အဲ့ပေါ်မှာကတ်သွားမယ်ငြိမ်သွားမယ်နိဗ္ဗာန်တွေကင်းသွားပြီဆိုမှဝိပဿနာရှုရင်ပိုကောင်းတယ်။ဒါကြတော့ရုပ်တဘာနန္တဘာဝမြင်အောင်ရှုရုပ်တဘာနန္တဘာတွေမြင်ပြီဆိုတဆင့်တက်အကြောင်းကြောင့်ကျိုးဖြစ်ပုံလေးတွေမြင်အောင်ရှု။နောက်ဒါပစ္စပရိကညာခေါ်တယ်။အကြောင်းကျိုးဆက်ဆက်ပြရုပ်နံသဘောတရားတွေရဲ့ပေါ်ပြပြဖြစ်ပြပြအိဋ္ဌာနဲ့မြင်အောင်ရှုတာလေ ဘုရားတော်အဲ့တိုင်ရှုပါတာဒုက္ခလည်းမြောင်းလည်းရှုတာလေအနတ္တလည်းမြောင်းလည်းရှုရတယ်အဲ့ဒါကိုသမထညာလို့ခေါ်တယ်အဲ့လိုရှုရင်ရှုရင်တခါလေဒုက္ခဝိနာတွေကြော်သွားပြီးဥရပညာအမှုပိုင်းတော့ရောက်ပိဋိပတ်တိတွေဖြစ်အဲ့လိုမျိုးတွေပေါ့ညာတွေကလည်းတိတ်ထက်တတိတွေကအာကောင်းဒါမျိုးတွေဒါတွေตายာနေတော့ရှေ့မတက်ဘူးဗျဒါတွေမตายအောင်ဒါတွေများကြိုးစားအထောက်အောင်ကြိုးစားအထောက်အထောက်အထောက်ရင်လည်း ခတ်တဲ့ပေါ်ခတ်တဲ့ပြောက်ဖြစ်တဲ့ဥရပြညာနေဖြစ်နော်ဥရပြညာနောက်ပိုင်းလောက်ရောက်သွားရင်သူကဖြစ်တည်ပြဆားလဲဆုံးနေကုန်မြင်နိုင်ပါတယ်အဲ့ရနေတစင်တဲ့အပြတ်တည်းချင်းမြင်အပြတ်တည်းမြင်ကြောက်စရာဖြစ်မြင်အဲ့လိုညာနေစစ်စစ်ဖြစ်အောင်အထောက်ရတယ်ဘုရားတော်ကိုယ်တိုင်ကဒီနီးနဲ့အထောက်တာဒါကြောင့်ခုနကဥရပြညာကိုဗာလဲဥပါဒณะခန္ဓာ၅ပါးကိုဖြစ်ပြက်မြောင်ရှုတယ်ဆိုအဲ့ဒါကိုပြောနော် မျက်တွေချင်းမြင်လာတဲ့ခါကျတော့ဟောတရိပ်ရိပ်နဲ့ပြက်နေတာပြက်နေတယ်အပြက်ကျမြင်လာတော့ကြောက်လာတော့ဗောဩငါလည်းဘယ်ချိန်မစိုးသိနိုင်ပါလားဒီလိုမြင်လာနော်ဒီပေါ်မှာဒီတရားတွေယုံညာတရားတို့မှာကြောက်ရှာဖြစ်ညာနဲ့မြင်လာတာဒါဘုရားညာမှာအဲ့ရနေပြီးတော့ဘာဖြစ်လဲကြောက်ရှာဖြစ်မြင်လာဒီယုံညာတရားတွေပေါ်မှာအကောင်းမထင်ဘူးအပြစ်ကျမြင်လာဒါအာရိနောကညာပေါ့ အပြစ်ကျင်မြင်လာရင်ဘုန်းကြီးကဒီယုံနာတရားတွေပေါ်မှာစစ်ပြတ်လာမယ်ညှင်းငွေလာမယ်ဒီညှင်းငွေတဲ့ညာကအရေးကြီးတယ်နော်တော်တော်များများဘုန်းကြီးတို့ပြောခဲ့ပြီနတ္တလက္ခဏာ၃ပါးဓမ္မစကြာ၃ပါးစစ်ပြတ်ပြီးညှင်းငွေဖို့ညှင်းငွေလာအဲ့ဒီညာရောက်သွားရင်ဒီတကူကလူလူလိုက်နတ်နတ်လိုက်တရိစ္ဆာန်တရိစ္ဆာန်လိုက်ဒုက္ခနာကိုပေါ်မှာစိတ်ပြည့်ညှင်းငွေမဖြစ်တော့ပျော်တာဗောဗျာလက်ရှိ လူဘွားရထားတဲ့ဘွားလေးနဲ့ပြောတာပဲဘုန်းကြီးတို့ရန်ဆိုရန်ဘွားလိုက်ပြောနေတော့လူလူချမ်းသာနတ်နတ်ချမ်းသာသူချမ်းသာလေးနဲ့သူဘွားရတာပြောနေတာအဲဒီနေပြည်တော်ညာရောက်သွားရင်မပြောတော့ဘူးဒီဘွားဘာမှမထူးဒီဘွားလည်းဩဝါဒနာတရားတာဆင်းရဲဒုက္ခမျိုးမျိုးကြောတာသဘောမကျတော့ဒီအပြက်တည်ကြီးအပြစ်တည်ခြင်းမြောင်ရှုနိုင်ရတယ်နော်အဲကြတော့စိတ်ပြည့်ငြင်းငွေလာနေပြည်တော်ညာဖြစ်မယ် နိဗ္ဗာန်ဉာဏ်ဖြစ်လာမှဘုန်းကြီးကဒါကိုလွတ်မြောက်အောင်လုပ်ခြင်းနဲ့စိတ်ကဖြစ်တော့မုစီတုကမြတာလွတ်မြောက်ထထထထပြီးနေသဒုက္ခအနတ္တနေသဒုက္ခအနတ္တပြန်ပြန်ရှုပါရှုရင်တော့သင်္ခါရုပ္ပကဉာဏ်ရောက်အလိုပဲဉာဏ်နဲ့ဆင်းဆင်းတတ်တာသင်္ခါရုပ္ပကဉာဏ်မှာလည်းများသောအားဖြင့်ဒီနေရာမှာလည်းခြာတတ်တာပေါ့နော်ဘုရားလောင်းတို့ဘာမှဒီဒုက္ခစီရကျင့်တဲ့ကမှာ6နှစ်လောက်ကျင့်ကြရတော့နောက်ဆုံးညမှာဒါလေဒါပေမဲ့လို့ဒီမှာတော့ဘုရားလောင်းတို့ကြတော့ ဒုက္ခစီရကျင့်တဲ့ကမှာအလားတတော့မဖြစ်ပါဘူးဗျလောကီဆန်နေရခဲ့ပါနော်ဦးခလေးဘွားလည်းကြည်လိုက်အာနာပါနာထုတ်ပြီးတော့ဖေးခပြီးတော့မင်းညက်လက်ထိုးမင်္ဂလာဆင်းနေတဲ့အချိန်မှာတော့သူကအိမ်မှာပရမဇန်ရောင်းအထုတ်နိုင်တယ်နောက်ပိုင်းလည်းဆန်နေရရတယ်အဲ့ဒီဇန်သမารီတွေရတဲ့အတွက်ဘုန်းကြီးတို့နောက်ဆုံးဖျားဖြစ်မဲ့ညမှာဆိုရင်ဒီခါလေးညံနေဆင်းဆင်းတက်ပြီးတော့ ပထမဒေပုရိအာပေါ့ပုဝေနိဝတန်တို့တိညာယဒေဘစုကုညာယပြီးတော့ခါကြနောက်ဆုံးအာတဝကရညာအာတဝကညာမေအာတဝကရညာဆိုတာရတ္တမညာပြောတာဗျရတ္တမညာခုံးကြော်ရတာပေါ့သူကဝိပဿနာညာနေဆင်းရဲဖြစ်မယ်သောတာပန်ဖြစ်မယ်သရဂံဖြစ်မယ်နာဂံဖြစ်မယ်ယဟနာဖြစ်မယ်ယဟနာဖြစ်တော့ရတ္တမညာရတာပေါ့ဗျာရတ္တမညာရမယ်ပြီးတော့ရတ္တဖုန်ညာရမယ်ပိဿကနာညာရမယ် ဒါကြောင့်ဘုန်းကြီးတို့ဓမ္မစကြာတုတ်တို့ကြအဒီနည်းပြောသွားတယ်ခေါ်သွားတယ်အဲ့ဒီပိဿကနာညာနဲ့ဘုရားလုံးဘုရားရှင်များဘုရားရှင်ကိုရောများသူရထာညာတို့တိကျပြောသွားအဲ့ဒီညာနေရတဲ့အခါမှာသူကဘုရားဖြစ်ကိုဝန်ခံသွားတယ်အဲ့ဒါတိကျတော့နော်ပြီးတဲ့အခါမှာတတ်မြင်တညာရသွားဘုရားဖြစ်သူရောက်သွားဘုရားဖြစ်ပြီးရောက်သွားတဲ့အခါမှာတရားဟောဖို့အတွက်စဉ်းစားဆင်ခြင်တော်မူပါတယ် ဒီနေ့တိတ်ဆိတ်ငြိမ်တက်တဲ့နေရာမှာနော်တိတ်ဆိတ်ငြိမ်အဲ့ဒီတရားကိုဆင်ញင်တဲ့ပါဠိလေးတွေဟိုဖတ်ပြမယ်ဒါတော့ဝီနီးပါဠိတော်မှာပါပါတယ်ဝိနိပါဠိတော်မှာဗာမိတ်ဗာမိတ်ထားလဲဆိုတိကတော်ခောမြာယံဓမ္မောခံပြီးတော့ဒုဒ္ဒတော်ဒုရနုဘောတော်တန်တော်ပဏိတော်အတ္တကဝစရောနိပုဏောပန္တိတဝေရဏီယောဒါလေးတွေမိတ်အဲ ဝီနီးမှာလည်းဘုရားမိန့်တာပါတယ်လို့ဘုန်းကြီးတို့မေဇိမနိကေမှာလည်းပါပါတယ်အဲ့ဒီမှာမေဇိမနိကေမူလပါဏတာအုံမှာပါဏတာမှာလည်းပါပါတယ်ဘာမိန့်တာလဲဆိုငါရထားတဲ့တရားတွေကဂံမီတော့အင်တာနက်နေတာအင်တာနက်နေတယ်ခင်ဗျနော်အဲ့တော့ဒီတရားတွေအထုတ်တဲ့ခါကျတော့ ရထားတဲ့တရားတွေအမြဲနဲ့နေနေတဲ့ခါကျဒီတတ္တဝါတွေဟောလို့ဖြစ်နိုင်ပါမလားဒါစဉ်းစားတာနားလည်နိုင်ပါမလားခုဘုန်းကြီးတို့ဒီတရားအထုတ်တာမဟုတ်ဘူးเนาะဒီတရားနာတာကတော်တော်ခက်တယ်ဓမ္မစစ်ကြာတော့ပဲကြည်ရွတ်တာရွတ်နေကြတာအတိပဲတကယ်နားလည်လားဆိုနားမလည်ဘူးဗျ။ပဋ္ဌာန်းတရားတွေပိဿသမုပ္ပါတရားတွေဒီကနားလည်တယ် ကျင့်တဲ့ပိုင်းနဲ့ရှင်ကြည့်ပြန်တော့ကျင့်တဲ့ပိုင်းကိုရောက်မလာပြန်အဲ့လိုမျိုးတွေဖြစ်တယ်။အဘုန်းကြီးတို့ဘုန်းကြီးတွေလည်းဒီပိုင်းမှာဒီစားလို့နားလေတာတတ်တတ်နော်ကျင့်ပြီးနားလေတာတတ်တတ်ရှိသေးတယ်။နောက်ကူခါကြီးတို့ဓမ္မကြီးတို့အကုန်လုံးတွေ့ပါလိမ့်မယ်ဘုန်းကြီးတို့ကိုယ်တိုင်နဲ့တွေ့ပါတရားတွေလေးလာတဲ့အခါမှာတရားတွေအထုတကအရင်တုန်းကနာတော့ကတစ်မျိုးအခုနာတွေကတစ်မျိုးဖြစ်သွားပြန်တယ်အသိဉာဏ်သဘောပေါက်တာညာကွာသွားပြန် ရင်တော့အာမတုတ်ခင်ကနာတော့တမျိုးအာတုတ်ပြီးနာတော့တမျိုးဟောအမျိုးမျိုးပဲအသိဉာဏ်နဲ့အဲ့လိုဖြစ်သွားအဲ့တော့ဒီတရားတွေကအင်တန်သိမ့်မွေးတာကြင်ကြအာထုတ်ပြီးမှနိုင်ဖို့ကောင်းတယ်သိမ့်မွေးတော့တတ္တဝါတွေတိတ်နဲ့နေတော့နားမလားနေပါမလားဒါပဲဒုဒ္ဒသောမြင်နိုင်ခဲ့တယ်ဉာဏ်မျက်စိနဲ့မြင်နိုင်ခဲ့တယ်ပြောတာဒုရနုဘောတော့သဘောပေါက်နိုင်ခဲ့တယ်တန်တော့ ငြိမ်သက်တဲ့ပရိတော့မယောင်ရဲနိုင်အောင်ကောင်းတယ်အတ္တကဝဆရာတော်ကျန်စီစဉ်းစားလို့မရနိုင်ဘူးနိဗ္ဗုန်တော်တိမ်မွေးတယ်ပန္နိတဝေရဏီရောတကယ်ကို အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်မှာသိနိုင်တဲ့တရားမျိုးတွေဖြစ်နေတယ်ဟိုဝိပဿနာဉာဏ်နဲ့ပဲသိနိုင်တယ်ပေါ့ဗျာဒီမဲ့ဉာဏ်ဖုံဉာဏ်ဝိပဿနာဉာဏ်တွေပဲဒါသိတယ်နော်ဘုန်းကြီးတို့အဲ့ဒါကြောင့်မို့တရားထုတ်ကစားပဲကိုယ့်ကိုပြန်ကြည့်လိုက်နော်တရားထုတ်ကစားကြ နိဝရဏကင်းအောင်ဒီမကောင်းတဲ့အတွေးတွေမဝင်အောင်အတော့ကိုကြိုးစားတာဘုန်းကြီးတို့လည်းအတူတူပဲနော်ဒီတော့ကိုကလောကထဲနေပြီးလောကအကြောင်းလောကအရာတွေဖတ်ဟာကြည့်ဟာဆိုရင်ပိုဆိုးသည်ဒီပေါ်တော်တော်နဲ့မကဘူးဟောဒီရပ်ပါဆိုအကုန်လုံးပေါ့လို့ဘုန်းကြီးတို့လူမျိုးတွေပို့ပြီးတော့ဖြစ်ကြအောင်ဒီအတွေးတွေကဝင်လာပဲလေအဲကြောင့်အဲ့ဒီအတွေးမကောင်းတဲ့အတွေးနိဝရဏတွေကင်းတော့တော်တော်ကြိုးစားအထောက်အကူ နိယောဏတွေကင်းသွားမှနောက်တစ်ဆင့်တက်ပြီးတော့ဝိပဿနာကျော်ရုပ်သဘောနာသဘောတွေကခွဲခြားသိတာကိုခုနကလည်းဘုရားလောက်ဆင်ခြင်တဲ့ခါပြောခဲ့ပြီအဲ့လိုခွဲခြားသိပြီးမှဒီကြောင်းရုပ်ဆက်ဆက်ပြီးရုပ်နာသဘောတွေရဲ့နေစာဒုက္ခအနတ္တဒါတွေကသိတာတမာရီအကောင်းလာတဲ့ခါကျဒီယုံနံသဘောတရားတွေခတ်တဲ့ဘောခတ်တဲ့ပြောင်းဒါတွေကမြင်တာပေါ့ဗျာအတိတရားနဲ့မြင်တယ်အဲ့တော့ဒီ ဘုရားရှင်ရဲ့တရားတွေကတာမန်ပုဂ္ဂိုလ်မမြင်နိုင်ဘူးဝိပဿနာဉာဏ်ပညာမဲ့ဖို့ဉာဏ်ပညာပြည့်စုံတဲ့ပုဂ္ဂိုလ်မှဒါသိနိုင်တော့အဲဉာဏ်ဘုရားသိဖို့မလွယ်ဘူးပြီးတော့ဘုရားလုံးကဆက်ဘုရားရှင်ကဆက်ဆင်ញင်ပါတယ်အာလယရာမခောပဏယံပဇာအာလယတာအာလယတမ္ပုတိတာ လူတွေတတ္တဝါတွေကတွေ့ရစားတွေ့တာစရာကာမဂုဏ်အာယုန်နေနဲ့ပြောနေကြတယ်ဒီလိုတွေ့တာစရာမမောစရာတွေနဲ့ပြောနေတဲ့တတ္တဝါတွေဒီတရားတွေကိုသူတို့လက်ခံနိုင်မှာမလားဒါကိုဆင်ခြင်တော့သိနိုင်ပါမလားဒါကိုဆင်ခြင်ပြီးတော့အဲ့မှာဆက်ဆင်ခြင်တာပါလေဆိုတော့အဲ့လိုတွေ့တာစရာမမောစရာတွေနဲ့အများနဲ့နေနေတဲ့တတ္တဝါတွေ ဒုဒ္ဒတံဣဒံဌာနယရိတံဣတပစ္စယတာပရိစ္ဆသမုပ္ပါရောဣဒပစ္စယတာဤဂျိုးတရားတို့ကြောင့်အကြောင်းတရားကိုဆွာသောယရိတံပရိစ္ဆသမုပ္ပါရောအကျင့်ပရိစ္ဆသမုပ္ပါတရားတော်သည်ရှိတယ်တဲ့ဣဒံဌာနဤပရိစ္ဆသမုပ္ပါတရားတော်ဟာဒုဒ္ဒတံမြင်နိုင်ခဲ့တယ်ဘုရားကတတ္တဝါဘုရားလောင်းဘုရားကတတ္တဝါဘုရားကဆင်ញင်ကြည့်တယ် ဟိုတတ္တဝါတွေကများသောအမြင်ကာမဂုဏ်အာယုံလောက်ပဲသူကပျော်မွေ့စရာရှိတယ်ပျော်စရာကောင်းတယ်လို့ထင်ကြတာဒါပဲသူမြင်တော်မူတယ်လေများသောအားဖြင့်တော့ဒီတော်တော်များများတရားနဲ့မနေတဲ့ပုဂ္ဂိုလ်တရားနဲ့လူဖြစ်ဖြစ်ဘယ်ပုဂ္ဂိုလ်ဖြစ်ဖြစ်ပေါ့နော်ဒီအာယုံ၅ပါးကာမဂုဏ်တရားတွေခံစားပြီးနေရတာကိုကဒါအကောင်းဆုံးချမ်းသာလို့ထင်တော့ဒီတဲ့ချမ်းသာကိုမတွေ့ဘူးလေမတွေ့ဘူးတော့လေ ဒီကိုတွေ့ဘူးတဲ့ချမ်းသာပဲအကောင်းဆုံးထင်တာပေါ့ဘုန်းကြီးတို့ဒီကလေးငယ်ဘွားလေးတွေပြန်ကြည့်ပေါ့နော်ကလေးငယ်ဘွားကလေးလေးတွေကရုပ်လေးတွေပြုလုပ်ခြင်းတော့ရုပ်လေးတွေဝယ်ပြီးဒီရုပ်လေးနဲ့တနေကုန်ဆောင်းတာလူကြီးအနေနဲ့ကြည်လိုက်ဘယ်သူတို့ဟာပြောစရာကောင်းမလို့ပဲမြင်ပါဒါပေမဲ့သူကလည်းသူပြောနေရပဲဒီရုပ်လေးတွေနဲ့အဲ့လိုသဘောပါဘာမှတော့ဘုန်းကြီးတို့လူကြီးနေနဲ့ကြည်ဘာမှအတိတ်ပဲမြင်ဒါပေမဲ့ကလေးအနေနဲ့တော့ပြောစရာအကောင်းဆုံးပဲ နောက်လူကြီးတွေတဆင့်ကြည့်တက်တက်ကြည့်လိုက်လူကြီးတွေကြားလဲဘာဖြစ်လဲဟိုဒီသားလေးတွေသမီးလေးတွေမိလေးတွေမြစ်လေးတွေဒါလေးနဲ့ပြောတယ်ပစ္စည်းတွေနဲ့ပြောတယ်ဘုန်းကြီးတွေဆိုကြောင်းကန်တွေနဲ့ပြောတယ်။အော်ဘုရားရဟနာမြင်နေကြည့်တဲ့အခါကျဒီကောင်းကောင်းအုံเนี่ยဘာမှပျော်ရွှင်စရာမရှိဘူး။ပျော်ရွှင်ရတာနည်းနည်းဆင်းရဲဒုက္ခများများဒီလိုရာဘုရားရဟနာများကြမြင်တော်မူတာပေါ့ဗျာ။ဒါပေမဲ့ဘုန်းကြီးတို့ တရားမထုတ်တဲ့ပုဂ္ဂိုလ်တရားမသိတဲ့ပုဂ္ဂိုလ်တာမန်လူတွေနတ်တွေနေရတော့ဒီသာသမီအာယုံပစ္စည်းအာယုံနော်ဒီအာယုံတွေပေါ့ကိုနှစ်သက်စရာမြန်လို့စရာအာယုံတွေနဲ့ဒီကာမကောင်တွေအပြောစရာအကောင်းဆုံးဆိုပြီးတော့ပြောနေကြတာ။ဘာကြောင့်လဲဆိုတော့ဒီတဲ့ကောင်းတဲ့အာယုံကောင်းတဲ့ဇန်တရားတွေဝိပဿနာတရားတွေမဲ့ဖို့တရားတွေချမ်းသာကိုယ်ကမခံစားဘူးတော့မခံစားဘူးတော့လည်းကောင်းဆုံးတော့မထင်ဘူးပေါ့ဗျာ။ တော့ဒီကာမဘုံသားပေါ့လူနာပြမာတွေကကိုရထားတယ်ခုနကအိမ်သူအိမ်သားတို့သာသမီတို့ချွေရန်ဖြစ်စေဝမ်းသာအာရကျေနပ်နေကြတာဒါကြောင့်ပါပဲကိုကစံတရားမတရားဖို့တရားခံမှမခံစားဘူးတော့ကိုရရှိတဲ့ခုနအာယုန်နဲ့ခံစားတာပဲဒါတွေပဲသူကဘာလို့လဲများများပြည့်စုံကြိုးစားတော့တလုံးအိမ်တလုံးကြီးအိမ်နှလုံးကားတစ်စီးနှစ်စီးဒီလိုပဲစဉ်းစားတော့ဒီအာယုန်နဲ့ချမ်းသာတော့ မတွေ့ဘူးတော့စိတ်ကူးမရှိဘူးဗျာရှာဖို့စိတ်ကူးမရှိဘူးဒါလေးအထုတ်ကြည့်မှာပဲဒီတရားတော်ရဲ့ချမ်းသာမှုကသဘောပေါက်တာ။အဲ့တော့ဒီဟာကိုအာမထုတ်ကြည့်ဘူးပဲနဲ့နာယုံတက်တက်လည်းဘယ်လို့မှသဘောမပေါက်နိုင်ဘူး။ဘာပဲတိမ်မွေးနူးညံ့နေတာ။တိတ်တိမ်မွေးတယ်ဒီတရားလေး။တိမ်မွေးတဲ့အခါကျတော့နာယုံတက်တက်လည်းသဘောပေါက်ဖို့ခက်တယ်။ပြီးတော့နာပြည့်တော့ကျင့်ဖို့လည်းခက်တာပေါ့နော်။သူဗုဒ္ဓဟောထားတယ် ဒီမှာပရိစ္ဆသမုပ္ပါတရားပေါ့မေဖို့နိဗ္ဗာန်တရားတွေအလွန်သိမ်မွေ့နေနေတယ်တတ္တဝါတွေကအပြောအောင်ကြိုက်နေတယ်တွေ့ဒီတရားတွေကိုသိဖို့နားလည်ဖို့ခက်ခဲတယ်တတ္တဝါတွေကခုနပြောတယ်အပြောအောင်ကြိုက်တယ်ဘုန်းကြီးတို့တရားတော်တွေကအပြောအောင်တခုမှပါဘူးကြောင်းမြန်ဆန့်ကျင်ဘက်ဖြစ်နေ ပြောအောင်ကြိုက်တဲ့တ attva ပြောအောင်ပြောအာရုံမပါတဲ့တရားတွေကိုဟောကြပြောကြပြီဆိုဘယ်လိုလုပ်မှနာယူမလွယ်ဘူးနော်နိဗ္ဗာန်ကိုဘုန်းကြီးတို့တကယ်ကျင့်စဉ်တွေထားလိုက်အောင်နော်ဒီဟောတဲ့တရားတောင်မှဘုန်းကြီးတို့ဒီပြောစရာဟာတာလေးတွေနှောပြီးပြောတတ်တဲ့ပုဂ္ဂိုလ်ရဲ့တရားဆိုပိုနှစ်သက်သဘောကျတာလေဟောရိုးရိုးသားသားကြီးပြောနေပြေးပြေးနဲ့အိတ်ချင်တာအိတ်ငိုက်တာဒါမျိုးဖြစ်တာ ဘာဖြစ်လို့လဲဆိုဒီတရားအနှစ်သာရကြီးပြောနေတာနော်အလုံးကိုကလည်းလုပ်ငန်းမလုပ်ဘူးပို့ဆိုးသေးနော်အကြောင်းဒီအလုပ်ပေးတရားတို့ကျင့်စဉ်တရားတို့ဆိုရင်တော်တော်များများမနာကျင်ကြဘူးဗျာဘာဖြစ်လို့တကယ်လည်းကြကိုကမကျင်ဘူးတော့ပြင်းစရာဖြစ်နေတော့တကယ်ကျင့်နေတဲ့ပုဂ္ဂိုလ်တကယ်ကျင့်ကျင်နေတဲ့ပုဂ္ဂိုလ်ဆိုရင်တော့ကျင့်စဉ်တရားကကြိုက်ကြပါကျင့်တယ်မပါတဲ့တရားဆိုရင်လည်းတချို့ဆိုနာကျင်တဲ့စိတ်တော့မရှိဘူးဖြစ်တတ်ပါတယ် ဒါလည်းတကယ်ကျင့်လို့ဖြစ်တာတကယ်မကျင့်လို့မဖြစ်ပါဘူးဒီပရိစ္ဆသမုပ္ပါတရားတို့ကခုနကခက်ခဲနဲ့နေတဲ့ပရိစ္ဆသမုပ္ပါတရားတို့ကဘုန်းကြီးတို့အဘိဓမ္မာမှာလည်းရှိပါတယ်တုတ်တံမှာလည်းရှိပါတယ်နော်ဘိဓမ္မာဟောစင်တာဟောရင်ဘိဓမ္မာတရားပေါ့နော်အခုဘုန်းကြီးတို့အနေနဲ့ကြတော့တုတ်တံဒီတန်ဟောလို့တုတ်တံတရားပဲပြောပါမယ်တုတ်တံတရားဖြစ်ပါတယ်ဒီကြောင့်ကျိုးဆက်ဆက်ဖြစ်နေတဲ့ ပရိစ္ဆသဘောပါတရားသိနိုင်ခဲ့တယ်မြင်နိုင်ခဲ့တယ်ဘယ်အကြောင်းကြောင့်ဘယ်အကျိုးဖြစ်တယ်ဒီလိုအကြောင်းကျိုးဆက်ပြဟောတဲ့နော်သိနိုင်မြင်ခဲ့တဲ့တရားဘာကြောင့်ပရိစ္ဆသဘောတရားခေါ်လဲခေါ်တယ်လဲလို့မေးရင်အကြောင်းကြောင့်အကျိုးဖြစ်တယ်ဘယ်အကြောင်းကြောင့်ဘယ်အကျိုးတွေဖြစ်တယ်အဲ့လိုလိုအကြောင်းကျိုးဆက်ဆက်ပြီးဟောတဲ့တရားတွေဖြစ်လို့ဒါပရိစ္ဆသမုပ္ပါတရားလို့ခေါ်တာပေါ့ အရာအလုံးဟာဘုန်းကြီးတို့ကြောင်းကျဆက်ဆက်ဖြစ်နေတာပဲရှိနေတာပဲအလိုလိုဖြစ်တဲ့ပုံကိုအလိုလိုဖြစ်တဲ့တတ္တဝါအတ္တကောင်ဆိုတာမရှိဘူးအဲ့ဒီလိုသိမြင်ဖို့အဲ့ဒီလိုသဘောပေါက်ဖို့ဆိုတာအမှန်တန်ခဲနေတာပါဘာကြောင့်မို့လဲဆိုရင်တော့ဘုန်းကြီးတို့ဘုရားပွင့်တော်မူစားအချိန်တုန်းကဆိုအိန္ဒိယပိုင်းအိန္ဒိယနိုင်ငံမှာသူကဗြဟ္မဏအယူဝါဒအများကြီးရှိတယ်ဗျအဲ့ဒီအကောင်းတယ်အဲ့ဒီအယူဝါဒတွေကဘယ်လိုဖြစ်နေလဲဆိုတော့ အားကောင်းတဲ့ခါကျတော့သူတို့ရဲ့ယူဆပါလေဆိုတတ္တဝါဆိုတာအတ္တကောင်တတ္တဝါကောင်အတ္တကောင်ဝိညာဉ်ကောင်ဆိုတာရှိတယ်တတ္တဝါဆိုတာရှိတယ်လူတွေနေနေလဲဒီလိုပဲမြင်တာဘူးသူတို့ယူဆတတ္တဝါဆိုတာအတ္တကောင်ပဲအတ္တကောင်ဆိုတာရှိတယ်ဝိညာဉ်ကောင်ဆိုတာရှိတယ်ဘုန်းကြီးတို့နိုင်ငံမှာတော့ဒီဝိညာဉ်ကအတ္တကောင်ယုံလုံးရှိသေးတယ်ပုဂ္ဂိုလ်တ attva အတ္တကောင်မရှိဘူးအကြောင်းကျိုးဆက်ဆံပြရုံဏတရားတွေ ပဲရှိတယ်ဆိုတဲ့ဒီပြိဿသမုပ္ပါတရားတော်เนี่ยပြောင်းပြန်ဖြစ်တော့ဘူး။ဒါကြောင့်မို့ဘုရားလောင်းဘုရားရှင်ကရှင်းညင်တာ။အော်တတ္တဝါတဲ့ဒီတရားကိုသိနိုင်သိဖို့ခရင်တယ်လို့ဒီလိုရှင်းညင်တော်မူတယ်ဆိုတော့ဒါကိုမိတ်နေပေါ့ဗျာခုနတော့ဦးထဲမှာအဲ့ဒီထဲမှာတခါဆက်ပြီးတော့တခါဆရာကမိတ်နေဟာလေးလည်းပြောပါဦးမယ်။သိနိုင်ခဲ့မြင်နိုင်ခဲ့တဲ့တရား၄မျိုးဆိုပြီးတော့ထေရဆရာကြီး မိတ်သွားပါနော်ဒီဖះဟုတ်တရားတွေလေ့လာတဲ့ခါကျဘုန်းကြီးတို့ကကိုယ်ပိုင်ညာနဲ့မသိနိုင်ဘူးဗျဒီပါဠိတော်တွေအတေအနေတိတွေကခက်ခဲတော့ဒီထက္ကရာတွေဖွင့်နေကြည့်ပြီးတော့ဘုန်းကြီးတို့ဟောရပါတယ်ယူဆရပါတယ်ပြီးတော့မှလုပ်ငန်းသဘောတွေလုပ်ရပါတယ်ကိုယ့်ကိုရမ်းလို့လို့မရဘူးနော်ထက္ကရာဆရာကြီးကဒီမှာသူပရိစ္ဆသမုပ္ပတရားတော့အဖွင့်ကိုရေးကန်ဒီမှာပြောသွားတာပေါ့လေ ဘာပြောသွားလဲဆိုလောကမှာမြင်နိုင်ခဲ့တဲ့သိနိုင်ခဲ့တဲ့တရား၄မျိုးရှိတယ်ဒါမျိုးမိတ်ပါနံပါတ်1သစ္စာသစ္စာတရားလည်းမြင်နိုင်ခဲ့သိနိုင်ခဲ့တယ်နော်ဒါခဏတာကြားနေကြားမို့တာဒါသစ္စာတရားဘုန်းကြီးတို့ထိုက်ပြောင်းနားလဲတော့ဘုလိုဆိုတော်တော်ခက်တော့နောက်တစ်ခုကတော့နံပါတ်1ကတတ္တဝါအကြောင်းတတ္တဝါရဲ့အကြောင်းကိုလည်းကာကနာနာသိနိုင်ဖို့မြင်နိုင်ဖို့ခက်ခဲတာ ံပါတ်3ပဋိသန္ဓေတည်နေပုံပဋိသန္ဓေဖြစ်နေပုံဒါလည်းတော်တော်ခက်ခဲတယ်နံပါတ်4ပရိစ္ဆသမုပ္ပါတရားဒီတရားတွေလည်းတော်တော်သိခက်တယ်။ဘာကြောင့်ကျိုးဆက်ဆက်ဖြစ်နေတဲ့တရားတွေဟောတော့ဒါလေးမှတ်တာနော်။သိနိုင်ခဲ့မြင်နိုင်ခဲ့တဲ့တရား၄မျိုး။နံပါတ်၁ကသစ္စာ၄ပါး။နံပါတ်၂ကတတ္တဝါတွေရဲ့အကြောင်း။နံပါတ်၃ကပရိသန်တွေတည်နေပုံပရိသန်တွေဖြစ်နေပုံ နံပါတ်၄ကပရိသတ်သဘောပတရားဘုန်းကြီးတို့ဒါလေးတစ်ခွချင်းပြောကြတော့သစ္စာလေးပါဒါသစ္စာလေးပါတရားတော်ကြီးပြီးခဲ့တဲ့အပတ်ကပြီးသွားတယ်ပေါ့နော်အဲ့ဒီမှာပြန်ကြည့်လိုက်ပေါ့ဒါရ6ပါးနဲ့အာယု6ပါးပေါင်းစုံပြီးလာတဲ့အခါမှာဖြစ်ပေါ်လာတဲ့တရားတွေဟာမြင်သိစေလို့ကြားသိစေအနံ့သိစေဒီတရားတွေဟာဆင်းရဲကြီးပဲဘယ်ဟာမဆိုပေါ်ပြီးတော့ဖြစ်ပြီးဖြစ်တာပေါ့ ဒါကြောင့်ဆင်းရဲကြီးတယ်ဒါဒုက္ခသစ္စာပါဒါပေမဲ့တတ္တဝါတွေကဟုတ်လားဟိုမြင်သိလေရတဲ့ချမ်းသာကြားသိလေရတဲ့ချမ်းသာတယ်ဒါမျိုးထင်တာဟုတ်အနန္တိလေရတဲ့ချမ်းသာတယ်စသည်ရတဲ့ချမ်းသာတယ်ဒီလိုချမ်းသာတဲ့အနှစ်သက်စရာတွေရဒါထင်တာအဲ့ဒီမှာဒါတွေဟာဆင်းရဲကြီးဖို့မြင်ဖို့ဆင်းရဲတွေပဲလို့မြင်ဖို့အတိခက်တော့ကိုယ်ကိုယ်တိုင်သိဖို့လည်းခက်တယ်သူများသိအောင်လည်းပြောဖို့ခက်တယ် ဒီမြင်သိတယ်ကြားသိတယ်ဒါတွေနဲ့ပဲဘုန်းကြီးကနှစ်သက်ตายာနေကြအောင်ဒါရဲ့ဒါတွေရဲ့ဆင်းရဲခြင်းရဲ့ဖြစ်ကြောင်းဆိုတာလည်းမသိဘူး။ဟောမြင်ဒါကြောင့်မြင်နေရရင်ဟောဖေ့စ်ဘွတ်တွေပေါ်လိုက်ကြည့်လိုက်ဟောဒီတရင်နေနားထောင်လိုက်ဒါတွေနှစ်သက်ပြောနေကြတာ။ဒါတွေကြည့်ကြောင်နောက်တော့ပါပြကိုယ်ဆင်းရဲတယ်စိတ်ဆင်းရဲမသိဘူးဆင်းရဲဖြစ်ကြောင်းတရားလည်းမမြင်ဘူး။ပြောင်းပြန်ပြန်မြင်တယ်။ဟောဒါတွေကြည့်လိုက်ရရင် ဒါတွေနားထောင်နိုင်ရရင်ဒါချမ်းသာကြောင်တရားလို့ဒီလိုထင်ကြတာပေါ့ဗျာဒီအာယုန်တွေခံစားနေရတာကိုရတာရှိတယ်ထင်နေကြတော့ဘာဖြစ်လဲဒီတာရစရာနှစ်သက်စရာတွေကိုများများရအောင်ပဲစူးစမ်းပြီးရှာကြတော့အဲ့တော့ဒီနှစ်သက်တဲ့တရားဟာရှင်ကြောင်မြင်ဖို့ခက်ပါတယ်တရားထုတ်မှမြင်ဟိုလိုတော့မြင်နိုင်ခဲ့ပါ အဲတော့မြင်သည့်ကြားသည့်အစရည်တွေဖြစ်နေတဲ့ဒုက္ခသဘောတရားတွေဒီသဘောတရားတွေပေါ်မှာဒီပေါ်မှာနှစ်သက်ตาရနဲ့တဏှာတွေဒုက္ခနဲ့သမုဒယပေါ့ဒုက္ခဒါတွေချုပ်ငင်းရာသဘောនិရောဓသစ္စာပဲဒါလည်းတော်တော်သိဖို့ခက်တယ်သူများနားလည်အောင်ပြောဖို့ခက်တယ်နောက်တစ်ခုကဘာခက်လဲဆိုဒီနိဗ္ဗာန်ကိုရောက်ကြောင်းအကျင့်ပေါ့ဗျာဒါလည်းသိဖို့ခက်တယ်ကျင့်ဖို့ကပိုခက်တော့ အဲ့တော့သူတို့ဘာသိအောင်ရေးဖို့ပြောဖို့ခက်တယ်ဒါဟုတ်တက္ကရာဆရာတော်ရဲ့ပြောသွားတော့နောက်တစ်ခုတတ္တဝါအကြောင်းတတ္တဝါပုဂ္ဂိုလ်တတ္တဝါဆိုတာတော့ဓမ္မနယ်ပယ်ဘာမှတော့မရှိဘူးပေါ့ဗျာလောကနယ်ပယ်ဘက်ကတော့အဲ့လိုခေါ်ရတာဓမ္မနယ်ပယ်ဘက်ကြဒါကြမပြတ်ဖြစ်နေတဲ့ယုံနာစဉ်ကိုတတ္တဝါလို့ခေါ်တော့တတ္တဝါရဲ့လို့ပုဂ္ဂိုလ်ရဲ့လို့မဖြစ်ဘူးမရှိဘူးပေါ့မပြတ်ဖြစ်နေတဲ့ယုံနာအစဉ်တွေကရှိတယ်ဒီယုံနာစဉ်တွေမှာ ကောင်းမှုကံဆိုတာလည်းရှိတယ်ကောင်းမှုကံတွေလောက်တော့ကောင်းကံတွေကုသိုလ်ကံတွေကြောင့်မို့ကောင်းတဲ့ဘဝမှာဖြစ်ရပြီးကောင်းရွချမ်းသာတွေခံစားနေရတယ်ပေါ့ဗျာမကောင်းတဲ့အကုသိုလ်ကံတွေရှိတာပဲမကောင်းတဲ့အကုသိုလ်ကံတွေလည်းလောက်ကြတယ်လောက်ချင်းကြောင့်မကောင်းကျိုးတွေခံစားပြီးတော့မကောင်းတဲ့ဘဝမှာဖြစ်မကောင်းကျိုးတွေခံစားရတော့အဲ့ဒီလိုဖြစ်နေတာဟာတတ္တဝါဖြစ်ခြင်းအကြောင်းဆိုတာတတ္တဝါရဲ့အကြောင်းဆိုတာဒီလို ဒါသူကကောင်းကောင်တွေလုပ်လို့ကောင်းကျိုးတွေခံစားရတာပဲမကောင်းကောင်တွေလုပ်ခဲ့လို့မကောင်းကျိုးတွေခံစားရတာပဲဒီတ attva အကြောင်းသိဖို့လည်းခက်တယ်ပြောဖို့ရေးဖို့လည်းခက်တယ်ဒါပြောတာပေါ့ဗျာနောက်ပရိသန်တွေတည်နေပုံပရိသန်တွေဖြစ်ပုံဟောဒီဘဝတည်ပြီးနောက်ဘဝဘယ်နည်းဘယ်ပုံဘယ်နည်းနဲ့ဖြစ်ပုံတော်တော်ခက်တယ်ဘဝဟောင်းကယုံနာနေရအဲ့ဒီဘဝဟောင်းမှာပဲ ဥပတိပင်ဖြစ်ပြန်သွားတာနောက်ဘဝပါမလားဒါမဲ့ခုနကမ္မတတ္တိအနေနဲ့ပဲလိုက်ပါလာဒီယုံဉာဏ်တွေကတော့အရင်ဘဝယုံဉာဏ်ရင်ဘဝပဲချုပ်ပြောက်သွားတာနောက်ဘဝယုံဉာဏ်တိတိပြတ်လာအဲ့လိုမျိုးပေါ့ဒါလည်းအရင်ဘဝယုံတာဘာမှပြောင်းလဲလိုက်ပါခြင်းမရှိဘူးကိုပြုလုပ်ထားတဲ့ကံတွေကိုပြုလုပ်ထားကိလေသာတွေအစွမ်းကြောင့်ဘဝတည်းမှာယုံနာတဲ့ဖြစ်ပေါ်လာဒါလည်း တော်တော်မြင်ဖို့ခက်တယ်ဘုန်းကြီးတို့တရားတွေရှုမှတ်လို့ဝိပဿနာဉာဏ်တွေလောက်အဲဝိပဿနာဉာဏ်ဖြစ်ပြီးဥရပြဉာဏ်လောက်ဆိုရင်တော့အချင်းရောနားလည်လိမ့်မယ်အဲယုံနာနေရပေါ့ပြီးတော့ပေါ့ပြီးတော့ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်ဖြစ်ပြီးပြက်နေပါဟောဒါသိချင်းတစ်မျိုးပဲအသေးလေးတွေခေါ်တာပေါ့အဲ့လိုနားလေလားအဲဝိပဿနာဉာဏ်တွေတီးတဲ့တီးတဲ့မြင့်လာလေပို့ပို့သဘောပေါက်နေတာပေါ့ အဲ့ဒီလိုမှမဟုတ်ခဲနေတော့တော်တော်ခက်တယ်ဒီပရိသတ်နေနေပုံပြောဖို့ဆိုတော့ပြောလွယ်တယ်ပေါ့ဒါတော့မှဟိုစာသဘောနဲ့ပြောလို့တော်တော်ရှုပ်ထွေးတယ်ဒီဝိပဿနာဉာဏ်လေးနဲ့ကြိုက်ပြောလို့ဒါလက်ခံဖို့လွယ်တော့နောက်တစ်ခုပရိစ္ဆသမုပ္ပါတရားတော့တော်တော်ခက်တယ်ပါလေအနုလုံပရိစ္ဆသမုပ္ပါနဲ့အနုလုံပရိစ္ဆသမုပ္ပါမှာဆိုရင်ဒါဒုက္ခသဘူရိယဖြစ်နေတဲ့အကြောင်းပါပဲ သတ္တဝါအကြောင်းနဲ့ပရိသန်တွေအကြောင်းတွေပါဝင်နေပရိလိုပရိသတ်သဘောပါကျတော့និရောဓသမပါမေဃသစ္စာတွေပါဝင်နေအဲကြောင့်ပရိသတ်သဘောပါသိဖို့လည်းခက်တယ်ရေးဖို့လည်းခက်တယ်ပြောဖို့လည်းခက်တယ်ဒီနေ့ကဒကာကြီးဒေါက်တာမအောင်ပြောသလိုပေါ့ဘုန်းကြီးတို့ဒီတရားတွေနဲ့ပတ်သက်တော်တော်ခက်တယ်ဒီပရိသတ်သဘောပါဆိုတာကဒုတိယဉာဏ်ပိုင်းပဲဗျဒုတိယဉာဏ်ပိုင်းဆိုတော့ပစ္စယပရိကဉာဏ်ကြောင်းကျိုးသိတဲ့ဉာဏ်ပိုင်း ဒါကြောင့်မို့ဒီဝိပဿနာရှုတဲ့နည်းတွေမှာတချို့ကနာယုတ်တာမှမသိဖို့လိုတယ်တချို့လည်းကြောင်းကျိုးတာမှမသိဖို့လိုတယ်ကြောင်းကျိုးသိတဲ့အပိုင်းမှာအကျဉ်းသိနည်းတွေရှိတယ်အလဲလာတန်းသိနည်းတွေရှိတယ်အကျဲသိနည်းတွေအများကြီးပေါ့အခုဟောနာဘုန်းကြီးတို့ကြောင်းကျိုးဆက်ဆက်ပြီးမှအကျဲဟောနည်းပဲအကျဉ်းသိတဲ့နည်းကြောင့်ဟိုရှင်သာရိပုတ္တရာကိုတော်များတို့ဆိုကြည့်လိုက်ယုံနာတရားတွေကအကြောင်းကျိုးဆက်ဆက်ဖြစ်တယ်ဒါတော့ပဲဟောတာပဲယုံနာအသေးစိတ်တွေဘာမှမပါဘူး ဆတ်စကတုတ်တန်တို့ကြတော့ဒါမချင်းမချင်းပြောရမှာဒါရ6ပါးအောင်6ပါးပေါင်းဆိုရင်ကြောင့်ဝိညာဉ်6ပါးဖြစ်တယ်ဝိညာဉ်6ပါးပေါင်းဝိညာဉ်6ဒီဒါရ6ပါးအောင်6ပါးဝိညာဉ်ဒီ3မျိုးပေါင်းဆိုရင်ကြောင့်နောက်ကဖတ်တာဖြစ်တယ်ဖတ်တာကြောင့်ဝိညာဉ်ဖြစ်တယ်ဖတ်တာဆိုအာယုံကိုတွေးထိပြီးတယ်ကောင်းတဲ့အာယုံတွေးထိပြီးဒုက္ခဝိညာဉ်ဖြစ်မယ်မကောင်းတဲ့အာယုံတွေးထိပြီးဒုက္ခဝိညာဉ်ဖြစ်မယ်ကောင်းတာလည်းမဟုတ်ဆိုးတာလည်းတမန် ဥပ္ပခာဝေနာပေါ့တာမန်တွေ့ထိပြီးဥပ္ပခာဝေနာဖြစ်တယ်အဲ့လိုအဲ့ဒီဝေဒနာဟာမရှုမှတ်နိုင်ဘာဖြစ်လဲတော့ကတဏှာဖြစ်လာအဲ့ဒီလောက်ပဲဟောသွားတယ်အဲ့ဒီတောက်ကြတယ်အဲ့ဒီလိုစသကတုတ်တန်နိုင်ကျင့်ရင်လည်းတရားရတာတဲ့ပုဂ္ဂိုလ်တွေအများကြီးပဲအဲ့ဒါတော့မကျင်းမကျဲပေါ့ခုလိုပြိဿတုတ်ဘုပ္ပအကျဲရှုပြီးတော့တရားရတဲ့ပုဂ္ဂိုလ်တွေအများကြီးနေမှာပါပဲနော်ဒါကြောင့်ဒီတရားတွေအင်မတန်ခက်တယ်ဆိုတာအဲ့ဒါကိုပြော တိလုံဆရာတော်ကြီးအကြောင်းပေါ့လေအဲ့ဒီတိလုံဆရာတော်ကြီးဆိုဟိုမင်းတို့မင်းတို့ခက်ကထင်ရှားတဲ့ဆရာတော်ကြီးဘုန်းကြီးတို့ဘာနာလဲဝဲလေရဲ့အရှိအရှိမြောက်ကြမလားမသိပါဘူးမြောက်ပဲအဲ့ဒီမှာရှိန်မကားရွာဆိုရှိပါအဲ့ဒီရှိန်မကားရွာမှာတိမ်တမုတ်ပေါ့ဒီလိုဆရာတော်ကြီးကကြွားနောက်ဆိုရင်ဘုန်းကြီးတို့တန်ခါလောကမှာကြာလေ ဒီတိမ်သမုတ်တဲ့ကိစ္စတို့ရဟန်းခန္ဓာကိစ္စဒုံလဘရဟန်းခန္ဓာပြောတော့မဟုတ်နော်ငငယ်ရွယ်နဲ့ဝက်လာပြီးရဟန်းခန္ဓာကိစ္စကိုညှင်းဆာမိမရှိဘာနာတာနာအတွက်အရေးကြီးလို့တိမ်ဆိုတာလဲတာနာအတွက်အရေးကြီးတယ်ရဟန်းခန္ဓာတို့ဉာဏ်နဲ့ကိစ္စကြီးငယ်ချင်းတန်ခါကိစ္စနဲ့ပတ်သက်တိမ်ရှိမှအလုပ်ဖြစ်တာတိမ်မရှိရင်မလွယ်ဘူးဥပုပ်ပြူတာလဲတိမ်ထဲမှာပြူရတာလို့ဒါမျိုးတွေရှိပါတယ်အဲဒီတိမ်သမုတ်တဲ့ကိစ္စတို့ ငငယ်ရွယ်နဲ့ဒီငငယ်တဲ့ဝက်လာတဲ့ကလော်လေးတွေရမ်းဖြစ်တဲ့ကိစ္စတို့ဆရာတော်ကြီးတွေပင့်လို့ရှင်လိုက်ကြတာများတယ်ကြွကြတာများတယ်ဘာဖြစ်လို့လဲသာနာအတွက်အရေးကြီးလို့အဲဒါကြောင့်အဲဒီလိုဆရာတော်ကြီးကလည်းအဲ့ဒီအချိန်မှာပြောခက်တင်စွာရမြောက်ပဲနာမှာရှိပုံရတယ်ဗျမင်းတို့ခက်တင်တော်ရမှာတရင်သုံးတဲ့ချိန်ပေါ့ အဲရှိမကရွာတိမ်သမုတ်ကြွားတယ်ကြွားတဲ့အခါကျတော့ဒီတိမ်ကိစ္စဆိုရင်ဘုန်းကြီးတို့တန်ခါလောကမှာအလေးနဲ့ထားတယ်အရေးကြီးတဲ့တကယ်ကိုပညာတတ်ဆရာတော်ကြီးတွေတကယ်ကျင့်ကြံတဲ့ဆရာတော်ကြီးတွေပင်ရုပ်ထုံးစာရှိတယ်မန္လေးစမန္လေးတို့စကိုင်းတို့တကယ်ကိုထင်ရှားကြော်ကြားတယ်ရှေးတုန်းကတော့မင်းတို့မင်းတို့မင်းတွေခေတ်ကတော့ရာဇဂုရုကိုခေါ်တာပေါ့တိုင်းပြည်ရဲ့အလေးဂရုအလေးမြတ်ထားတဲ့ပုံကိုကြီးတွေဒီလိုခေါ်တယ်ရာဇဂုရုဆရာတော်ကြီးတွေ ပင့်ဖိတ်ပြီးမှတိမ်သမုတ်လို့ရှိတယ်အဲ့ဒီတိမ်သမုတ်ဘက်မှာလည်းဒီလိုဆရာတော်ကြီးလည်းပင့်တယ်ပင့်တော့ဆရာတော်ကြီးလည်းကြွကြွပြီးနောက်ပိုင်းမှာတန်တော်များကဒီဆရာတော်ကြီးကတစ်ချိန်တုန်းကတော့ပြည့်ရည်လောကမှာတိတ်ထင်ရှားတယ်အခုကြလည်းကျင့်စဉ်လောကမှာထင်ရှားတော့ဒီမှာတရားဟောခိုင်းတာတရားဟောတဲ့ကသူကဝန်ခံတယ်ဒီတရားဟောစဉ်ပါဠိလိုဟောစဉ်တိုင်းဟောဘူးမိမိအထုတ် နေချာနှလုံးသွင်းနေချာတရားအတိုင်းဟောပါမယ်သူအဲ့ဒါဝန်ခံတာအဲ့လိုဝန်ခံပြီးမှဟောတာသူဆန္ဒဟိုဒီခါတဲ့ဘုန်းကြီးတို့လို့ဒီသုတ်တန်တကူကိုင်ဟောတာမသူလုံနေတဲ့တရားပဲဟောပါမယ်ပြောပါမယ်ကျင့်မှသူကျင့်တဲ့တရားဟောပါမယ်ပြောမယ်ဒီလိုဝန်ခံတာဗျအိမ်မှာဝင်စကားပလင်ခံပြီးတဲ့နောက်ပိုင်းဘာဟောလိုက်လဲဆိုတော့ဝိပဿနာဉာဏ်နဲ့ဆင်းရဲဖြစ်ပုံဟောတယ်ပြီးတော့သောတာပန်ဖြစ်ပုံဟောတယ်သရဂံဖြစ်ပုံဟောတယ်အနာဂံဖြစ်ပုံတရားဟောသွား အကုန်လုံးပါနာဂဖြစ်ပုံတိုင်းဝိပဿနာနာဂဝိဖလသမပဝင်စားပုံနေအဲ့လိုဟိုနော်ဝိပဿနာရှုပုံနေနာဂမဖို့ဖလသမပဝင်အပြည့်စုံဟောလိုက်တာဟောပြီးတော့တန်ခါးကြီးအလုံးဝမ်းမြောက်ဝမ်းသာဒါတို့ခေါ်ကြတော့ဗောဗျာဒါတို့ခေါ်ပြီးနောက်ပိုင်းမှာသင်္ကဆရာတော်ကြီးရှောက်တယ်တပည့်လဲတော်လာဆရာတော်ဗျာအခုဟောထားတဲ့တရားတွေကိုကြံပြကြံရေးဖို့ရှောက်ထားတာဗောအဲ့ဒီမှာ သူကဆရာတော်သင်္ကစားဆရာတော်အဖွဲ့ကဥက္ကကိုဥက္ကကိုလာလာမသိအဲဒီမှာဆရာတော်ဥက္ကရေးတဲ့ဟောမှုကျင့်မှုကတော့ကိုယ်သဘောတိုင်ပြုလုပ်နိုင်ပါတယ်တဲ့ဟောတာတို့ကျင့်တာကျမ်းကရေးသားရင်တော့သူတို့ကကျမ်းနဲ့တူညီစေရမယ်အဓိကတော့စာနဲ့ပင်ညီစေရမယ်လို့ပြောတာပါပဲနော်ဒီဘာလို့ရှိခိုင်မှာတဲ့ဒီ တချို့ခက်ခဲတဲ့ကျမ်းဂန်နဲ့မပါတဲ့စကားလုံးတွေပါရင်ဖြည့်ရှင်းလို့ဖြည့်ရှင်းနားလျောင်ဖြည့်ရှင်းပေးနိုင်တယ်ဘာလို့မရှိတဲ့ခါကြရင်ခုရေးထားတဲ့ကျင့်စဉ်တွေကသူတို့နားမလည်လို့ရှင်အကုသို့ဖြစ်တာမလို့တဲ့ဖြစ်မှာဆိုလို့တဲ့တဲ့မရေးတဲ့သဘောမျိုးပြောတာပဲငါတို့ကမကြခင်တည်တော့မှာတဲ့အဲ့ဒီလိုဒီလို ငါတည်သွားငါတို့တည်သွားတဲ့ချိန်မှာဒီလိုထူခြားတဲ့အချက်တွေကိုငင်းခုန်ပြီးတော့အကုသို့ဖြစ်မှစိုးရင်ရတယ်ကွအဲ့လိုမိတ်ပါအဲ့လိုစိုးရင်စရာဖြစ်တဲ့ငင်းခုန်နေရာမှာစိုးတဲ့အတွက်သူမရေးပါဘူးလို့ပြောတဲ့သဘောပဲဒါကဘာပြောချင်တာလဲဆိုဘုန်းကြီးတို့ဒီတိတိထားမကျင်ဘဲနဲ့ဒီဒီအကျင့်တရားတွေဖတ်လို့ရတော့တချို့အရာတွေတော်တော်လေးကိုလက်မခံနိုင်ကြရရှိတာပေါ့နော်မကျင်ဘဲနဲ့ မခုပရိသတ်ဘဝတရားတွေဇံအကြောင်းတွေအများကြီးပဲအဲ့ဒါမျိုးကိုကမကျင်ဘူးလို့ရင် နားလေရလည်းခက်တယ်နားယူရလည်းခက်တယ်ဒါမျိုးလည်းခုနပြောသလိုကိုကဒီကျင့်စဉ်လမ်းကြောင်းသွားနေတော့တိခတ်မိဘုန်းကြီးကတော့နားစေခြင်းနဲ့ဘယ်ဆရာတော်ကဟောပေါ့တကယ်ကျင့်တဲ့ပုံကိုဟောလာရင်ပေါ့တခုတော့တချို့ကြတကယ်ကျင့်တဲ့ပုံကိုမဟုတ်ဘူးဟောပဲနဲ့ဟောလာတယ်အများကြီးရှိပါတယ်အဲ့လိုမျိုးဟောလာတော့ကိုကကိုယ်ပိုင်ဉာဏ်နဲ့စစ်စစ်ပြီး ရွေးချယ်ပြီးနာပေါ့ဗျာတချို့ဟာတွေကကုသိုလ်မဖြစ်ဘဲနဲ့အကုသိုလ်ဖြစ်တာတွေဖြစ်ခဲ့မယ်ဆိုရင်တော့ဒါကိုယ့်အတွက်အဓိပ္ပာယ်မရှိဘူးပေါ့ဒီတော့တရားနာတယ်ဆိုကုသိုလ်ဖြစ်ဖို့နာတာကိုကုသိုလ်ရဖို့ရည်ကြီးတယ်နာတဲ့အခါကျလည်းဒီတရားတွေကိုကျင့်ဖို့ရည်ရွယ်ချက်နဲ့နာပေါ့ဗျာဟောဒီတရားတွေနာပြီးငါတခုတော့ကျင့်ဖို့ရလိမ့်မယ်ဒီလိုရည်ရွယ်ချက်နဲ့နာဘုန်းကြီးလည်းအဲ့လိုပဲနာပါတယ်ဘုန်းကြီးတို့လည်းနာတယ်ဆရာတော်ကြီးတွေဟောတဲ့ဆောင်းတွေကြည်တယ်ဖတ်တယ်နားတယ် ပြီးတော့မှကိုကြိုက်တဲ့ challenge လေးကိုယူပြီးတော့ပြောတာတွေကျင့်တာတွေရှိပါတယ်အဲ့လိုပဲလှုပ်ဆက်ခြင်းတယ်အဲ့ဒါဆိုရင်တော့ကုသိုလ်ဖြစ်ပါတယ်အဲ့ဒီလိုမှမဟုတ်ပဲနဲ့မကျင့်မဲနဲ့နေတဲ့ခါကျတော့ကိုလည်းမခံနိုင်တဲ့အချက်တွေကြီးလာခုနလိုပေါ့ညင်းခုံမှုတွေဖြစ်တာတို့ပြစ်ပယ်တာတွေဖြစ်တာတို့အကုသိုလ်တွေဖြစ်တာတယ်ဒါကြောင့်ခုနတီလုံးဆရာတော်ဘုရားကြီးကဟောငါတို့ကတီတော့မှာပဲမကြောင်ရင်တီတော့မှာလေ ကယ်လို့အဲ့ဒီဟာတွေရေးထားခဲ့ထူးခြားတဲ့ချက်တွေနဲ့ပတ်သက်နော်လာနောက်သားတွေနဲ့အငင်းခုံမှုဖြစ်မှာစိုးရင်ရတယ်အဲ့ဒါလေးမိတ်ဒါပေမဲ့ဆရာတော်ပြည့်ရဲ့ကျမ်းဂန်တွေအများကြီးရေးခဲ့တယ်နော်အဲ့ဒါလည်းသတိထားပါခုနရေးပြီးသားကျမ်းတွေရှိတယ်အများကြီးပဲဒီမှာတော့ဘုန်းကြီးမပြောတော့ပါသူရေးခဲ့တဲ့ကျမ်းတော်တွေနော်ဒီကနေ့ဒီလောက်နဲ့ဆုံးသွားမယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကျမ်းနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကို ရလွယ်ရောက်လွယ်နိုင်ကြတဲ့ပုံပုံများဖြစ်ကြပါစေ။ဘုရားရှင်ရဲ့ဆင်းရဲပြပါ